မကမကမကသစ္စာရဲ့သုံးလွှာအလွှာသုံးလွှာမှာပထမဘာလဲသစ္စာညာသစ္စာညာကဣဒံခောပန္နအဲ့မကင်ရှင်ပါဟာဒုက္ခငြိမ်းရာကို သွားတဲ့လမ်းဖြစ်တဲ့မကသစ္စာ အမှန်ပဲပေါ့နော်ဣဒံခောပန္နဘိက္ခွေဒုက္ခនិရောဓဂာမိနိပฏิပဒါ ပါဠိလေးတွေဖတ်ရင်ဗမာလိုလေးလည်းနည်းနည်းသိအောင်ဒုက္ခនិရောဓဆိုတာဒုက္ခငြိမ်းရဂာမိနီဆိုတာရောက်စေတတ်တဲ့ပฏิပဒါဆိုတာအကျင့်မှန်အဲ့တော့ဒီသရုပ်ထအနိသစ္စာကအကျင့်မှန်သစ္စာလို့လို့လည်းအတူကောင်းမှတ်လို့ရပါတယ်ဒါမဲ့ထက္ကရာဆရာကြီးများကမက္ကသစ္စာမက္ကဆိုတာမြန်မာလိုတော့လမ်းလို့တွေပဲမက္ကဆိုတာဘာလို့လမ်း ဒီနေရာမှာတော့နိဗ္ဗာန်လမ်းအဲ့တော့နိဗ္ဗာန်လမ်းမှာနိဗ္ဗာန်ကိုရောက်ရှိရင်ရှောက်ဖို့ရဒီလမ်းပဲရှိတယ်လို့ပြောတာနော်အဲနိဗ္ဗာန်လမ်းမှာသိရမယ်အဲ့တော့အဲ့ဒီနိဗ္ဗာန်လမ်းမှာမှာနဲ့ပတ်သက်ရင်နိဗ္ဗာန်လမ်းမှာနဲ့ပတ်သက်ရင်ကိုလိုရမယ်ကိုတောင်းရင်ကပါလဲဆိုတော့တန်ခောပဏိတံဒုက္ခនិရောဓဂာမိနီပฏิပဒာရိယသစ္စာအဲ့ဒီနိဗ္ဗာန်လမ်းမှန်ဖြစ်တဲ့မဂ္ဂသစ္စာကိုကတော့ မလုပ်ရမလဲဘာဝေတ္တပံပွားစီရမယ်နော်နင်ပွားစီရမယ်ပွားအောင်ဒီဒီနည်းနဲ့ကြည်ရမယ်ပေါ့အဲ့ဒါကိုတာဝန်ကိုသိတာကိစ္စညာခေါ်တာပေါ့နော်အဲ့လိုပြစ်ပြီးတော့သိုံနဲ့လည်းမရသေးဘူးနော်ဒါကိုပွားမှာပဲလို့သိထားရုံနဲ့တော့မရသေးဘူးယောဂကိုပျောက်စေတဲ့အခါဒီယောဂဖြစ်ရင်ဒီစေးတောက်ရမယ်လို့ယောဂကဘာယောဂပဲလို့သိတာက သစ္စာညာပေါ့ဒီယောဂဖြစ်ရင်ဘာစစ်တော့မယ်လို့သိရင်ကိစ္စညာအဲ့ဒါနဲ့တော့ဒီယောဂကမပြောက်ဘူးတောက်ရမယ်ဆိုတဲ့အတိုင်းတောက်ပြီးသွားမှကတညာဆိုရင်ယောဂညိမ့်မယ်ခုလည်းပဲတတိယမြောက်အလွာကပါတော့တန်ခေါပရိဒံဒုက္ခနိရောဓဂามိနိပရိပဒရိယသစ္စာဘာဝိတန္တိမေတဲ့ငါပွားများခြင်းကိစ္စပြီးပြီအဲ့ဒီလိုစိတ်ထဲမှာအသိပေါ်တာ အဲ့လိုသိလိုက်တဲ့အတိဟာလည်းပဲပုပ္ပေအနနုတုတေတုဓမ္မေတုဒါရှေးကမကြဘူးသေးဘူးရှေးကလို့ပြောတာဟာဘောဓိပင်အောက်မရောက်ခင်ရှေးကလို့လည်းပြောလို့ရတယ်ဘောဓိပင်အောက်ရောက်ပြီးတော့လည်းပဲအဲ့ဒီမှာတက္ကရတရား3ခုကဆုံလာပြည့်ညတတိယပစ္စည်းမယခေါ်တာပေါ့နောက်ဆုံးယံဖြစ်တဲ့အခုဗမာတွေလက်ရှိသုံးနေတဲ့နီးရာ အဲ့တော့ဦးဇင်းတို့သာသနာနည်းနဲ့ဝိဓာနည်းနဲ့နေသမတ်ထားခြင်းမတူဘူးသာသနာနည်းကလာပြည့်နေ့ဆိုတာဒီနေ့အာယုံတက်လာတာကနေပြီးတော့နောက်နေ့အာယုံမတက်မီအထိကိုလာပြည့်နေ့အဲဒီပေရင်ကျမ်းနေနည်းတွေနည်းကြတော့ဒီနေ့အာယုံတက်မဟုတ်ဘူးအရင်နေ့ကညသကောင်7နာရီလုံတဲ့အချိန်ကနေပြီးတော့ဘယ်အထိတော့ ဒီနေ့ည7နာရီရှိကိုလာပြည့်နေ့လို့ပြောတယ်အဲ့ဒါကလည်းငငယ်တုန်းကတော့ဘယ်သူလဲမသိဘူးဦးမြင့်ဆွေတို့လားမသိဘူးဘုရားဟာကစုံလာပြည့်နေ့မှာ ဖြစ်တာလားလာပြည့်ကျော်တည့်ရက်နေ့မှာဖြစ်တာလားအဲ့လိုပြောတယ်သာသနာလို့ဆိုရင်တော့ဘာနေတော့လာပြည့်နေ့ပဲအခုဝေဒာကျမ်းတို့ဗေဒင်နီးအရာဆိုရင်တော့လာပြည့်ကျော်တည့်ရက်နေ့တည်းရောက်မှာတကောင်ကျော်နဲ့မဖြစ်သေးဘူးပါတော့ နောက်ဆုံးအာယုံတက်ခံဤလဘိရောတရက်နေ့အာယုံတက်ခံဤပစ္စည်းမယံရောက်မှာအဲ့ဒီယံရောက်မှာဒီမဂ္ဂသစ္စာပွားများခြင်းကိစ္စပြီးတယ်အဲနောက်ဆုံးအရတ္တမက်ကိုရောက်တယ်ပေါ့ဘာလို့အဲ့ဒီရှင်ရောက်မှာတဏှာအတ္တတဝုရာကဆိုတဲ့အကျွမ်းမဲ့ပယ်ဖြတ်တာအကျွမ်းမဲ့ဆိုတော့ကျွင်းနေတဲ့တဏှာကပါလေဆိုတော့ နည်းနည်းမှတ်တာနော်ပထမသောတာပတ္တိမေကတဏှာရဲ့အဘယ်ဒုက္ခတိပေးနိုင်စွမ်းတတ္တိကိုချုပ်ငင်းတယ်အဘယ်ဒုက္ခတိပေးနိုင်တယ်ဆိုတော့ဒုစရိုက်ကျွလွန်လောက်တဲ့အထိစူစူဝါဝါတဏှာပဲချုပ်ငင်းတယ်ကျန်တဲ့တဏှာမချုပ်ငြိဘူးဒါကြောင့်ဒီဥက္ကတံခါတော့ဘာတော့ဟာသောတာပန်ဖြစ်သွားပြီမဲ့ခုနှစ်သမီးကသောတာပန်ဖြစ်ပြီမဲ့၁၆နှစ်သမီးလောက်ကျတော့သူအိမ်အောင် ပြုတ်တာပဲကျန်တဲ့တရားဝင်တဏှာတော့ရှိတယ်ပေါ့ဗျာခုခေတ်စကားနဲ့ပြောမှဆိုတရားမဝင်တဏှာတော့သောတာပန်ကပဲဖြစ်တယ်တက္ကရကံရောက်တော့အဲ့ဒီတရားဝင်တဏှာတွေကပဲအကျဉ်းစားဖြစ်တဲ့အိမ်တော်ပြုတ်လို့မှုစားတဲ့တဏှာမျိုးလည်းမရှိတော့အကျဉ်းစားရှုပ်သွားတယ်အနုစားလေးတော့ရှိမှာပဲတခြားအာယုံနဲ့ပျော်မွေ့ကျင်တာလေးတွေပါတည်းရှိပါလိမ့်မယ်နော်အနာဂံရောက်သွားတဲ့ခါကျတော့အဲ့ဒီသိမ်မွေ့တဲ့ အာယုံ၅ပါးနဲ့ပတ်သက်ရင်တိမ်မွေးတဲ့တဏှာတောင်မရှိတော့ဘူးအဲကာမတဏှာအကုန်လုံးချုပ်သွားတယ်ဒါမဲ့ဘာကြမ်းလဲတော့ဘဝတဏှာကြမ်းတယ်နော်ဘာကြမ်းတော့တဏှာသုံးခုတုံးကနဲ့ပြောမယ်ဆိုရင်ကာမတဏှာလည်းချုပ်တယ်ဝိဘဝတဏှာလည်းချုပ်တော့ပါပဲဒါ तू ကတော့သိမထင်ကြပါဘူးကာမတဏှာနဲ့ဘဝတဏှာပြောမယ်ဆိုအနာဂံရောက်ရင်ကာမတဏှာကကုန်ပြီအာငါးပါးကာမဂုဏ်တရားပေါ်မှာတတ်မဲ့မှုမရှိဘူးဒါပေမဲ့ဘာကြမ်းရင်တော့ ဘဝတဏ္ဍအခုအရတမက်ကို အထုတ်လို့ပြီးပြီနောက်ဆုံးကစုံနာပြည့်နေ့ရဲ့ပစ္စည်းမယံရောက်ပြီဆိုတဲ့အခါအတေတဝုရာကနေတော့တော့အကျွင်းမကြံမရှိ အကုန်ရှုပ်သွားပြီဆိုတော့နောက်ဆုံးရှုပ်သွားတဲ့တဏှာကပါလဲဆိုရင်ဘဝတဏ္ဍဘဝပေါ်မှာတမက်မှုမရှိဘူးမနေ့ကလားမနေ့ကလားပြောတယ်ပေါ့ခိနံပုရဏံကံဟောင်းနေလဲကုံသွားပြီနဝနတ္တိတံဘုံကံတည်းလဲမဖြစ်တော့ ကံတင်လည်းမဖြစ်တော့ဘူးဆိုတော့ယန္နာပုဂ္ဂိုလ်ရယန္နာဖြစ်သွားတော့လည်းပဲကောင်းတဲ့အလုပ်တွေအများကြီးလုပ်တယ်အဲ့ဒီကောင်းတဲ့အလုပ်တွေဟာတာမန်ပုထုဇဉ်လူတို့အတွက်ဆိုရင်ကုသိုလ်ကံတွေပဲဒါပေမဲ့ယန္နာတို့ပြုတဲ့ကောင်းမှုကြတော့ကုသိုလ်ကံလို့မပြောနိုင်တော့ဘူးဘာလို့လဲကုသိုလ်ဆိုတာအပြစ်ကင်းအောင်ပြုတတ်တာအပြစ်ကင်းခြင်းကောင်းကျိုးပေးခြင်းဆိုတဲ့ လက္ခဏာရှိတာကိုဘာလို့ခေါ်တော့ကုသိုလ်လို့ခေါ်တယ်ယဟနာပုဂ္ဂိုလ်တို့မှာကိရိတာအလုံးကုံသွားပြီဆိုတဲ့ဖြစ်တဲ့အတွက်အပြစ်ကလည်းထပ်กินစရာမလိုတော့ဘူးကောင်းကျိုးအပြင်လည်းပဲအရတ္တဖို့ပေါ့နိဗ္ဗာန်ကိုမျက်မှောက်ပြုတ်ပြီးဆိုရင်သူ့အတွက်ထပ်ပြီးတော့အကျိုးပေးစရာလည်းမရှိတော့ဘူးအဲ့ဒါသူပြုတ်တဲ့ကောင်းသောအလုပ်တွေကကုသိုလ်ဆိုတဲ့အမည်မရတော့ဘူးအဲ့ကြတော့ဖိဓမာမှာသူ့ကိုကိရိယာအလုပ်လုပ်တယ်ဆိုတဲ့အဓိပ္ပာယ်ပဲ ယဟန္တာတို့အလုတ်လုတ်သွားပဲယဟန္တာတို့အလုတ်ပဲဖြစ်တယ်ကံမဖြစ်တော့အဲ့ဒီမှာအလုတ်နဲ့ကံနဲ့ကနည်းနည်းကွဲသွားတဲ့သဘောရှိရပါတော့နော်ယဟန္တာတို့ပြုတဲ့ကောင်းသောအလုတ်တွေကတော့အလုတ်ပဲဖြစ်တယ်ကံမဖြစ်တော့ဘာလို့တော့အကျိုးပေးစရာမရှိတော့လို့เนาะအဲ့ဒီအဲ့ဒီဆိုလို့ရှိရင်ကမ္မတတ္တိအကုန်လုံးကုံသွားတော့အခုနယရဏတုတ်တရကာထာဆိုမှာတော့ ဝိရဒစိတ်တာယတိကေဘဝတမေနာနာကဘဝဖြစ်ဖို့လည်းပဲဝိရဒစိတ်တာဆိုတာရတ္တဆိုတာလည်းတတ်ဆွဲတာပါပဲဝိရဒဆိုတာတတ်ချင်းကင်းသွားပြီဆိုတာအဲ့ဒီပုံမှာလည်းပဲတောင်းတမှုမရှိတော့ဘူးနိဗ္ဗာန်တည်ရာယထယံပရိဘောတဲ့မိသားကောင်စီကန့်ပြီးတော့ငြိမ့်သွားတဲ့မိတော့လိုပဲအဲ့ဒီပုဂ္ဂိုလ်ဘယ်ရောက်သွားလဲယဟနာပုဂ္ဂိုလ်တွေနောက်ဆုံး တည်တယ်ဆိုပါစို့နော်ပရိနိဗ္ဗာန်ပြုပြီးရင်ဘယ်ရောက်သွားတော့လို့မေးရင်အခုနမိစာကုံစီခန့်ပြီးတော့ငြိမ့်သွားတဲ့မိတောက်လေးကိုဘယ်ရောက်သွားတယ်လို့ပြောလို့မရတော့သလိုပဲရဟနာပုဂ္ဂိုလ်ကဘယ်ရောက်သွားတယ်လို့ပြောလို့မရတော့ဘူးအဲ့ဒီပေါ်မှာတချို့တော်တော်များများစိတ်ကုန်တယ်နော်ဘာမှမရှိတော့ဘူးလို့အဲ့လိုပြောတယ်ဘာမှမရှိတဲ့ဒီနေရာကြီးဘာလို့သွားမှလဲ အဲ့လိုထင်တယ်ဘာလို့လဲဆိုတော့ဥစ္စတော့ကာမသရပုံသားတွေမှာကာမလို့ခေါ်တဲ့အာယုံ၅ပါးနဲ့ကင်းပြီးတော့ချမ်းသာရှိတယ်ဆိုတာကိုလက်မခံနိုင်ဘူးချမ်းသာဆိုရင်ရှိမှလို့အဓိပ္ပာယ်ရတယ်ချမ်းသာဆိုတာဘာလို့ရှိမှရှိခြင်းရဲ့ချမ်းသာကိုသိတယ်မရှိခြင်းရဲ့ချမ်းသာကိုမသိဘူးအဲ့တော့ဘုရားကတခြားနေရာမှာဥပမာလေးနဲ့ဟောပါတယ် ဥပမာလေးကကဆတ်ဆတ်လေးပါပဲဖျားပြတဲ့ဥပမာဥပမာဝဲနာယောဂါပေါက်နေတဲ့လူတယောက်ဟာတဲ့သိပ်ပြီးတော့အေးတဲ့အချိန်မှာဒီဝဲနာယောဂါကြိုက်ခဲတယ်လို့ပြောတယ်သူ့ပြည်တွေကနော်သူ့ပြည်တွေကဘာဖြစ်တော့ကြိုက်ရတယ်အဲ့ဒီကြိုက်တဲ့အခါမလုပ်လဲဆိုတော့မင်းနဲ့กินပေးလိုက်ရတယ်မင်းနဲ့กินกินလိုက်တဲ့ခါကျတော့ကြိုက်ခဲတာတွေပျောက်ပြီးတော့ရတာလေးဖြစ်လာတယ်ကြိုက်ခဲတာတွေပျောက်ပြီးတော့ဘာဖြစ်လဲနော်ရတာလေးပဲ အဲ့ဒီရတာလေးကိုမီးလေးနဲ့กินပြီးတော့ကုတ်နေရတဲ့ချမ်းသာကဘယ်ချမ်းသာနဲ့မှမလဲနိုင်ဘူးပြောတာပဲเนาะအဲအဲ့ဒါလောကီဦးဇင်းတို့ပုထုဇဉ်တွေသိတယ်ချမ်းသာပဲအဲ့အပူနဲ့ဝေးရင်ကြိုက်ခဲတယ်ပူစရာလေးများများရရင်ဘာဖြစ်တော့အဲအဲ့ဒါလေးကိုကုတ်နေရလို့ရှိရင်တော်တော်ချမ်းသာတယ်ဒါပေမဲ့ပေါ့ဒီနေ့အတွက်ရှင်မကြိုက်ခဲ့ဘူးဆိုမီးမရခဲ့ဘူး မီးမရခဲ့ရင်ဒီဝဲနာကကြိုက်လိမ့်မယ်နော်ဒီနေ့တော့တွက်ချေကိုမကြိုက်တော့ဘူးကွာတစ်ဖြစ်တတ်တော့ ਨੇ ဒီနေ့တွက်ချေလေးကြိုက်လာပြီဆိုရင်တော့မီးရလာပြီအဲ့မှာဝဲလေးကုတ်တော့အိတ်အိတ်ထဲထဲလိုက် ထုတ်ရေးလိုက်အမျိုးသားဒူနာလေးအစ်စ်နဲ့အဟောင်းရွေးလိုက်မချမ်းသာဘူးလားဆိုတော့ချမ်းသာတယ်ကာမဘုံသားပုရိသေသင်သားတွေသိတယ်ချမ်းသာအဲ့ဒါပဲဘာချမ်းသာလို့ပြောရမလဲဆိုဘုရားပြောသလိုဆိုဝဲကုန်နေရတဲ့ချမ်းသာ နော်ဝဲဘာလို့ကုန်နေရလဲဆိုမိဘူးလေးရလို့ကုန်နေတာမိဘူးမရဘူးဆိုရင်တော့အတော်ကြိုက်ကြိုက်ခဲခဲခံစားရတယ်လို့ပြောတာပဲအဲ့လိုဖြစ်တယ်တဲ့ဖခင်ကတကယ်လို့အဲ့ဒီဝဲနာယောဂါကိုတဲ့ကောင်းမွန်တဲ့စစ်မှန်တဲ့ဆေးဝါးနဲ့ကုလိုက်လို့ရှိရင်အနာကပျောက်သွားပြီအနာပျောက်သွားတဲ့အတွက်အေးတဲ့အခါမှာခုနလိုကြိုက်တယ်ခဲတယ်ဆိုတဲ့ဝေဒနာဒုက္ခဝေဒနာလည်း မရှိတော့သလိုမီးလေးနဲ့ကင့်ကင်ပြီးတော့ကုတ်เสียလဲမရှိတော့ဘူးတဲ့အဲ့ကြရင်ကိုဆင်းရလားအဲ့ဒါစဉ်းစားမဟုတ်အနာကိုမိကင်ပြီးတော့ကုတ်နေရတာ ਨੇ မိကင်စရာအနာကိုမရှိတော့တာဘယ်ဟာကချမ်းသာတယ်လို့ပြောမလဲမိကင်စရာမရှိတော့အဲ့ဒါရောရောချမ်းသာလို့မကောဘူးနိရောဓသစ္စာမုတ်တီအာယုန်တို့ရဲ့နှိမ့်ဆက်မှုဘေးအကုန်လုံးက လွတ်မြောက်သွားတာသဘောပါလားတနည်းအားဖြင့်တဏှာဥဆောင်တဲ့ကိလေသာတွေရဲ့နှိမ့်ဆက်မှုကဘာဖြစ်တာလဲလွတ်မြောက်သွားတာပဲအဲ့ဒီချမ်းသာကသူတို့မခံစားဘူးတော့လူပုထုဇဉ်ဆိုတာဟိုနှမ်းရှင်ခြင်းနဲ့သိရတာကိုဘယ်တတိဆရာတရတိချင်းသူရင်ဘယ်ဥစားရတဲ့ဆိုင်စိတ်တလုံးကပိုကောင်းတယ်အောင်တယ်ငါပိုကောင်းတယ်ဒါစားဘူးတာလည်းကြီးပဲเนาะအဲ့ဒီပိုကောင်းတဲ့အကြောင်းပြောရင်သူတို့ကမသိတော့ဘူးဘာမှမရှိတော့ပဲနဲ့ချမ်းသာတယ်အဲ့ဒီ နားတယ်ဘောကမရှိခြင်းရဲ့ချမ်းသာကိုသိဖို့လိုတယ်အဲ့ဒါမရှိခြင်းရဲ့ချမ်းသာကဘသူကဘသူ့ကိုမှပြောလို့ကိုမရဘူးသောတာပန်ပုဂ္ဂိုလ်အရိယပုဂ္ဂိုလ်တွေကတို့မျက်မှောက်ပြုရတယ်နိဗ္ဗာန်ကဘယ်လိုအေးချမ်းတယ်လို့ तू ကလည်းသူများမပြောနိုင်ဘူးပြောတာကြားရင်လည်းဘယ်ကိုဘုရားဟောတာတွေကိုတော့ဤမျိုးမျိုးတွေဥပမာမျိုးတွေနဲ့ရှိတယ်အဲ့ဒါတွေဖတ်လို့လည်းကျွန်တော်မှန်းဆလို့မရဘူး ဘာဖြစ်လို့လဲဆိုတော့အဲ့ဒီတရားတော်မှာနိဗ္ဗာန်တရားတော်ရဲ့ဂုံကတရားဂုံတွေမှာနောက်ဆုံးဂုံပစ္စဒံဝိဓိတဘောဝေညူဟိဝေညူဟိသိနိုင်ခံစားနိုင်သောမညံဖိုညံနဲ့ပြည့်စုံတဲ့ပညာရှင်တို့သာလျှင်ပစ္စဒံအတိအသီးဝိဓိတဘောခံစားနိုင်တယ်သူများကိုမျှပေးလို့မရဘူးပြောပြလို့လည်းမရဘူး ဒီလွတ်မြောက်မှုချမ်းသာတကူဘလောက်လွတ်မြောက်တယ်ဆိုတာခွေးလိုက်လို့ပြေးတဲ့ပုံကိုတယောက်ကချန်စီယုတ်ခုံလာလို့ခွေးနောက်ထပ်မလိုက်နိုင်တော့ဘူးဆိုရင်ဒီခွေးအန္တရာယ်ကကင့်သွားပြီလွတ်မြောက်သွားပြီအဲ့ဒီအချိန်မှာဖြစ်နေတဲ့ဝမ်းသာခြင်းဟာဘယ်လိုလဲလို့ပြောရင်ဟိုဘက်လွတ်မြောက်ပြီးတော့ခံစားနိုင်လောက်အောင်ဒီ तू ကလည်းမပြောနိုင်ဘူး तू ကပြောပြရင်လည်းပဲငါအပူတစ်ပြင်းနဲ့ရင်ဘက်ကိုဆိုးနာပဲပြေးရတာအဲ့ဒါကြီးခေခုံကြော်မိသွားလို့ ဒါမှမဟုတ်မြောင်းကိုကြော်မှုတန်လို့ခွေးလည်းမလိုက်နိုင်တော့တဲ့နေရာရောက်ရောငါဘယ်လိုဖြစ်သွားတုံးဆိုတာသူကတော့အန္တရာယ်ဟာကင်းပြီဆိုပြီးစိတ်ဒုံဒုံချသွားတာပဲအဲ့ဒီကြောင့်အော်ဘယ်လိုဖြစ်မှာပဲလို့ကြံတဲ့လူကမရတော့ပစ္စနာဝိဒဘောဝဉ္ကြီးအဲ့တော့ကိုသိကျင်ကိုလည်းခွေးလိုက်ခံပြီးတော့အဲ့လိုမြောင်းခေါ်အဲ့ဒီမှာအော်ဒီလိုကိုလို့သိမှာပဲတကယ်တော့ကျတော့မှဒီအနိစ္စဘေဒုက္ခဘေ ဆိုတဲ့ခွေးကအမြဲလိုက်ခံနေရတာပါပဲကိုကကိုခွေးလိုက်မှမသိတဲ့အတွက်ပြေးဖို့လည်းမကြိုးစားသေးပါဘူးခရိုးလည်းမကြော်နိုင်သေးဘူးမြောင်းလည်းမကြော်နိုင်သေးဘူးမကြော်နိုင်တော့ဘယ်လိုကြည့်ပါလိမ့်မတော့လို့လည်းမသိဘူးဖះရတာငါတော့သိပြီအဲ့ဒီအချိန်မှာတရားနာဖြစ်တဲ့ပင်စဘကြီးငါတို့ကတော့ပထမဆုံးဒီတစ်ခေါက်ဟောယုံနဲ့မသိသေးပါဘူးအဲ့တော့ညနေလောက်ကဟောလိုက်တာဒါပေမဲ့နောက်တစ်နေ့ အာယုံမတက်မီအတွင်းတော့အဲဒီဝါဆိုလပြည့်နေပါပဲအရှင်ကုနေညာကတော့သဘောပေါက်သွားပြီတရားသဘောပေါက်သွားပြီဆိုတာတရားသဘောပေါက်တာဘာလဲဆိုတာရှေ့တော့တွေ့ပါလိမ့်မယ်เนาะအခုတော့သစ္စာ၄ခုမှာတစ်ခုတစ်ခုမှာအလွာ၃လွာပေါ့เนาะသစ္စာညာအလွာကိစ္စညာအလွာကတညာအလွာဒီ၃လွာမှာအရေးကြီးဆုံးကကိစ္စတာဝန်ပဲเนาะ အဲ့ဒါလေးကိုရှေးပညာရှင်တွေကအတုကောက်လေးပါပဲဦးဇင်းဘုရားဘာသာဝင်နေတောင်မှပါဇက်ထက်ရနေမှာပဲသိပဲဆိုင်ဘွားဒုက္ခသစ္စာကသိရမယ်တောင်းသမုဒယသစ္စာကသိရမယ်တောင်းနိရောဓသစ္စာကဆက်ရောက်ရမယ်ဆိုတာမျက်စိအောက်ရောက်ထားသလိုဉာဏ်ရဲ့ရှေ့မှောက်မှာရောက်မယ်အမေကသစ္စာကပွားမှာအဲ့ဒီတောင်းအဲ့ဒီတောင်းကျေသွားပြီဆိုရင် ကိစ္စပြီးသွားပြီပေါ့နော်သူ့မှာအဲ့တော့ရှင်းမယ်ဘုရားကဘာပြောတော့ရှင်းကြတော့ပါနော်ယာဝကေဝင်စမေဘိက္ခုဝေနော်ယာဝကေဝင်စမေဘိက္ခုဝေပါဠိစကားလုံးတွေပါနိဗ္ဗာန်ဘုဒ္ဓသဗ္ဗနံဘုဒ္ဓနဲ့အဲ့ဒီကိကဝါရဏနဲ့သုံးလို့ယာဝကေဝင်စမေဘိက္ခုဝေအကျင့်များလောက်သောကာလပတ်လုံး အကျင့်များလောက်သောကာလပတ်လို့ဆိုတော့ဘယ်ကာလအထီတုံးဆိုရင်အဲ့ဒီမဟာတက္ကရတရားသုံးကိုဆုံးလာပြီးညရဲ့နောက်ဆုံးပစ္စည်းမယံမရောက်ခင်အထီကာလပတ်လို့ညောင်းခင်စမေဘေကွေဣမေတုစတုတုအရိယသစ္စေတုဤသစ္စာ၄ပါးတို့၌ဒါဥစဉ်တို့ပြတ်ထက်ရလောက်ပြီသစ္စာ၄ပါးဆိုတာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဣမေတုစတုတုအရိယသစ္စေတု အေဝံအခုပြောခဲ့တဲ့အတိုင်းအေဝံဆိုတာဘာလို့ခုပြောခဲ့တဲ့အတိုင်းတိပရိဝတ္တံအလွာသုံးလွာတိပရိဝတ္တံဆိုတာဘာလို့ပရိဝတ္တံဆိုတာအလွာလို့သိပေရတယ်အတ္တအလွာအဆင့်လို့လည်းပြောလို့ရပါတယ်အလွာအဆင့်၃ခုဘာတော့သစ္စာညာအဆင့်အလွာကိစ္စညာအဆင့်အလွာကတညာအဆင့်အလွာ သစ္စာတပါးတပါးတပါးမှာအဲ့လို33လွှာရှိတော့သစ္စာ၄ပါးဆိုရင်အလွှာပေါင်းဘယ်တော့12ပါးဖြစ်သွားတယ်အဲ့ဒါကြတော့အာကာရအချင်းရာလို့ခေါ်တယ်အလွှာအပြင်3လွှာအလုံးပေါင်းလိုက်ရင်အချင်းရာအပြင်ဒွါဒတ်တံကာရဒွါဒတ်တဒွါဒတ်တဆိုတာစနစ်အာကာရဆိုတာအချင်းရာအချင်းရာ12ပါးရှိတော့ဣမေတုစတုတုအရိယသစ္စေတု ဤသစ္စာ၄ပါးတို့၌သစ္စာ၄ပါးမှာအလွန်သုံးပါအချင်းအပြင်12ပါဟုတ်လားပါဠိစာအုပ်ခရေကအဲ့လိုတွေ့လားတွေ့ပါဗျာဣမေသစ္စတုရိယသစ္စေတုဧဝံတိပရိဝတ္တံဒွါတာကာရံအဲ့ဒီအချင်းအ12ပါကိုယထဘူတံဟုတ်တိုင်းမှန်စွာနိမန်လမှာတကယ်တမ်းနော်ညာနာဒတနာညာအမြင်ဟုတ်မှန်တဲ့ညာအမြင်သည်နသုဝိတုတ်တံအစင်အကျယ်မဖြစ်သေးဘူး အဲ့ဝါဇုလမ်းပြည့်နေရဲ့အဲ့ဒီကဆုံနာပြည့်နေနောက်ဆုံးပစ္စည်းမယံမရောက်ခင်ဒီအဲ့လိုညာကမစင်ကြဲသေးဘူးအဲ့လိုပြောနော်နေဝတာဝဟံဘိခွေ နေဝဆိုတာ negative ပုတ်ပါပဲလေနေဝတာဝအဲ့ဒီလိုညံမြင်မစင်ကြဲသေးသမျှကာလအတွင်းမှာလို့ပြောတာနော်တတေဝကေဒေဝဆိုတာနတ်ပါပဲ ဒေဝဆိုတာဘာလဲနတ်တို့ပြမာတို့တဆိုတာအတူအတူတကွပါဝင်တာတဒေဝကေနတ်နှင့်တကွသောလောကီလောက၌တဒေဝကေတဒေဝကေနတ်နှင့်တကွသောနောက်မှာတမာရကေမန်နတ်နှင့်တကွသောလို့ပါပဲเนาะလောကီလောကကြီးတဲ့၌ပြရတော့သတမနယမနိယတမနဆိုတာယဟန်ယမနဆိုတာပုံနာ တာအတူတကွပဲတန်သမဏဗျမဏိယယဟန်ပုံနေတဲ့တကွာတော့ပဇာယဤတတ္တလောကကြီးတဲ့၌အဲနောက်ဆုံးပဲရဤလူပြည်ကိုညွှန်ပါလိမ့်မယ်နော်အထက်ကတတေယုကေလောကေကနတ်ပြည်ပြမပြည်တွေပါပါဝင်တယ်နောက်ဆုံးတန်သမဏဗျမဏိယပဇာယသမဏဗျမဏပါဝင်တော့သမဏဆိုတဲ့ယဟန်ဗျမဏဆိုတဲ့ပုံနာဒီစကားလုံးကိုအဓိကရှေ့ရထားပြီးတော့ပြောရတယ်ဘာဖြစ်လို့လဲဆိုတော့ အဲ့ဒီခေတ်မစ္စမဒေသမှာထိတ်တန့်အကြဆုံးလူကြီးလူကောင်းစည်းရင်ဝင်တာကတမနာမျိုးနဲ့ပြမနာမျိုးတမနာမျိုးဆိုတော့ဘယ်မျိုးကလာလာရဟန်းပြုသွားရင်တမနာမျိုးရတယ်ကျန်တာတော့ပြမနာကတော့သူ့အမျိုးနွယ်ကကိုပြမနာဖြစ်တဲ့အမေဖေက ဝေးဖွားမှာပါတော့ပြမနာမျိုးသူတို့ကဇာတိပရိသုတ်တာဇာအားဖြင့်ကိုအလိုလိုမြင့်နေတာတဲ့ အဲ့ဒါလည်းဘုရားလက်ထက်မှာခဏခဏကြုံရပါတယ်သူတို့ကအမြင့်ဆုံးဆိုတဲ့ဟာတွေဘုရားကလည်းတော်တော်လေးကိုတချို့နေရာတွေမှာခက်ဆက်ဆက်ပက်ပက်ဆက်ဆက်လေးပြောတာလည်းရှိပါတယ်ပြောဖို့လိုအပ်ရင်ဘုရားလည်းသိပ်ပြီးတော့မညာဘူးသူများတဲ့ရက်ဆက်တယ်အဲ့ဒါလို့ပြောရတာလည်းရှိတယ်သူတို့သားလေးအမြတ်ဆုံးဆိုလို့အလွယ်ဆုံးနဲ့ဟိုအဲ့ဒီကအသိမွေဆုံးပြောလုံးကတော့အဲမင်းဗြဟ္မဏကမွေးတယ်ဗြဟ္မဏမျိုးစစ်ဖြစ်ပါပြီအဲ့ဒီကောင်ခိုးရင်ဘာလဲတဲ့ဆိုတော့ တခိုးပဲဟိုဒွန်းဆန္ဒမျိုးကခိုးတဲ့ကောင်လဲမွေးတဲ့ကောင်လဲခိုးရင်ပါတော့တခိုးအဲ့ဒါဘာထုတ်လဲကွာတခိုးခိုးရင်တခိုးပဲနော်လိန်ရင်လူလိန်ပဲတဲ့အဲ့တော့မွေးတွေကတန့်နေဆိုတာဘာတန့်လို့သူများပြည်စီခိုးလဲငါဗြဟ္မဏကမွေးတာမဟုတ်လို့အပြစ်မရှိဘူးတန့်နေလို့ပြောလို့ရလားဆိုတော့အဲ့တော့မရဘူးတဲ့မရရင်ဘယ်လိုလုပ်လို့မင်းတို့ဗြဟ္မဏကမွေးတာနဲ့မြတ်တဲ့လူဖြစ်မလဲလို့အဲ့ဒါမျိုးတွေ ဘုရားဟောထားတာတွေအများကြီးရှိပါတယ်အဲ့ဒီခပ်ပြင်းပြင်းလေးဟောတာတွေတော့မပြောတော့ပါဘူးဘိက္ခထဲမှာတွေ့ကြည့်ရင်တော့အဲ့ဒီခပ်တော်တော်လေးကိုပြင်းပြင်းထန်ထန်ပြောတာလည်းရှိပါတယ်ဒါပါတော့အဲ့ဒီတတမနာပြမနာတမနာပြမနာတွေနဲ့တကွာတော့ဝါယဟန်ပုံနာနဲ့တကွာတော့လောက၌တပါတော့အနုတ္တရံတမ္မာတံဘောတေအနုတ္တရံအမြတ်ဆုံးဖြစ်တဲ့တမ္မာတံဘောတေတမ္မာဆိုတာကောင်းမွန်မှန်ကန်တဲ့ တန်ဆိုတာကိုယ်တိုင်ဘောဓိသိတယ်ကောင်းမွန်မှန်ကန်တဲ့တရားကို ကိုယ်တိုင်သိပြီလို့ပါတော့ယာကိသမိဘိကွေဣမေတုသလူတုရိယသစ္စေတုဧဝံတိပရိဝတ္တံဒောရတကံယထာဘုဒ္ဒညာဏတုနာနာသူဝိတုဒ္ဒံဟောတိမစင်ကြယ်သေးလို့ပြောတာသူဝိတုဒ္ဒံဆိုတာအလွန်စင်ကြယ်တယ်နာသူဝိတုဒ္ဒံအလွန်မစင်ကြယ်သေးဟောတော့နေဝတာဝဟံဘိကွေတတေဝကေလောကေတမာရကေတပြမကေ တတမနာပဇမရိယပဇာတတိယအနုတ္တအနုတ္တံတမ္မာတမ္ဗောတိအဲ့ဒီတမ္မာတမ္ဗောတိဉာဏ်ကိုအဘိတံဗုဒ္ဓောတိငါသိပြီဟူ၍နပစ္စညာသိဆိုတာဝမခံနိုင်သေးဘူးမကြွေးကြော်နိုင်သေးဘူးမကြွေးကြော်ခဲ့ဘူးလို့ပြောတာအဲ့ဒါကြောင့်ဒီပင်စဝဲကိငါဥရုနဲ့တွေ့တော့ကငါမင်းတို့ဥရဝေလာတော်တုံးကတပိဋ္ဌဉာဏ်ကိုရပြီမတရားတရားကိုရပြီလို့ပြောခဲ့သလားလို့ပေးတာမပြောခဲ့ဘူး ဘာလို့ဆိုမရရင်မပြောဘူးအဲ့ဒါလေးကိုပဲထပ်ပြောတာပဲဒီသစ္စာလေးပါးနဲ့ပတ်သက်လို့အချင်းရာ12ခုလုံးပြည့်ပြည့်စုံစုံဒီထိုးတွင်မသိသေးသမျှငါတမတမောတိတရားမှန်ကိုကိုယ်တိုင်သိသော ပုဂ္ဂိုလ်လို့နပစ္စညာသေးမကြွကြော်သေးဘူးဝမခံသေးဘူးအခုမိဂရာဝန်ရောက်တော့သူကြွကြော်လိုက်ပြီဝန်ခံလိုက်ပြီ ဒါတွေကိုဒီလိုသိလို့ဝန်ခံတာလို့ပြောတာသဘောပါလားဝန်ခံလိုက်ပြီမသိတော့ကဘာလို့ဝန်မခံတယ်မသိတဲ့အောင်ဝန်ကကဘာကြီးကဗမာပြည်မဟုတ်ဘူးဗမာပြည်ကတော့ပြောရတဲ့လူကပြောယုံတယ်ဘသူမှလည်းစောနာမတက်ဘူးအဲ့ဒီမပိစမဒေတာကတော့သူတက်သူလူစွန်းကောင်းတွေအများကြီးပဲအဲတပ်ပင်သူရပြီဆိုရင်ရရင်ပြောစမ်းပါလဲလို့မေးဖို့မေးတော့မှာတကယ်မရဘဲနဲ့ရတယ်လို့ပြောရင် ဘာဖြစ်ရမှန်းမသိဘူးအဲ့ဒီမိဂရာဟောလာအဲ့ဒီဟိုဘာလဲဥပကဥပကတက္ကရာကြီးနဲ့ဒီတော့ကသူတို့ဆရာလဲအနန္တဇိနာပါပဲအကုန်လုံးအောင်တာပါပဲဘာတွေအောင်တော့ရဘဲကိရတာကိုဖယ်ပြီးသွားမလဲဘယ်ကိရတဲ့ရှင်းတော့လို့မေးလိုက်တဲ့ခါကျတော့မဖြစ်တတ်တော့ဘူးဘာဖြစ်လို့လဲကြွေးကြော်ကြွေးကြော်တာတကယ်ကမရှင်းသေးဘူး တကယ်သိတာမဟုတ်တော့တကယ်မသိဘဲနဲ့သူအနန္တစိနလို့ကြွကြော်တဲ့အတွက်တကယ်မေးလိုက်ရင်ဟိုလိုလိုဒီလိုလိုရောင်ဝါးဝါးတယ်ကြီးပဲဘုရားတစ်ထက်ကဂိုင်းဆရာကြီးတွေ6ဦးသွားပြီးတော့တကယ်စစ်စစ်ပေါက်ပေါက်မေးတယ်ဒီအစာတသမကြီးနဲ့တွေ့တဲ့ကအကုန်လုံးရောင်ဝါးဝါးတယ်ဥကြောင်ကြောင်တွေဖြစ်ကုန်တာဘာလို့ဆိုတော့တကယ်မသိဘဲနဲ့သိတယ်လို့ပြောတာမြတ်စွာဘုရားနဲ့တွေ့တဲ့ခါကျတော့အဇရတမင်းလည်းတခါလဲချစ်ခိုးဥညို့မမနာတွေကြပြီးတော့သွားတယ်ဘာလို့လဲဆိုတော့ တကယ်သိထားတယ်တကယ်သိတော့လာမေးလည်းတကယ်ဖြေနိုင်တယ်အဲကြောင့်အစမ်းသက်မခံနိုင်သေးသေးမြတ်မဟုတ်ဖဲနဲ့ငါဘုရားဖြစ်နေဝမကမှုအဲ့လိုပြောတာဒါလေးကနော်အဲ့တော့တပ်ပင်ဘုရားအဖြစ်နဲ့သူဝန်ကဏ္ဍဟာတကယ်ဒါတွေကိုသိလို့ပါလို့ပြောတာကိုယ်တိုင်လည်းကျင့်ပြီးပြီအဲ့ဒါကိုယ်တိုင်ကျင့်ပြီးတဲ့တရားဟူတာငါသူများကိုဟောတာလို့လည်းပြောလို့ရပါတယ်ဒါလည်းတော်တော်အရေးကြီးပါတယ်ဗမာပြည်ပါ ဘယ်အပယ်မျိုးစီကျွတ်ကုန်ပြီဆိုတာနိဗ္ဗာန်ကိုမျက်မှောက်ပြုတ်ကုန်ပြီဆိုတာပါဆိုတာတော်တော်ဟောတဲ့ပုံကိုယ်တွေရှိတယ်သူတို့ကိုယ်တိုင်ကျွတ်မကျွတ်မသိဘူးအဲ့တော့ဥစဉ်ကတစ်ခါတစ်ခါဒီတရားနာတဲ့ပုံကိုယ်တွေကိုဒီဥစဉ်တို့နာရွာမှာဥစဉ်တို့အဖိုးလေးတယောက်ရှိတယ်သူကစကားပြောပြပြလူကလည်းပြပြသူမြင်းနေမကောင်းဘူးအဲရွာရှေဘက်မှာဆေးဆရာရှိတယ်အဲဆေးဆရာရှိကိုမြင်းနေမကောင်းလို့ ဆေးကုဖို့သွားပင်တယ်အဲ့ရတော့ဆေးရဒါကဘယ်နိုင်ငံကထုတ်တာဘယ်လောက်တောင်ပေးရတဲ့ဘယ်ဟာဒါကဘာတွေဘာတွေပါတယ်ဘယ်လောက်ဈေးတန်းနေသူကပြောနေတာဥစဉ်အဖိုးလေးကခင်ဗျားမြည်နေမကောင်းတော့ကတိုက်တဲ့ဆေးသာပြောပါကိုယ်တိုင်မတော့တဲ့ဆေးတွေကိုမကြွညာပါနဲ့အဲ့လိုပြောတယ်ကိုလည်းပါတော့ကိုယ်တိုင်တော့တဲ့ဆေးကိုဘုရားကကြွညာတယ်ကျန်တဲ့ပုံစံတွေလို့ကိုယ်တိုင်လည်းမတော့ဘူးဘူးတကယ်လည်းယောဂလည်းမပြောက်သေးပဲနဲ့ကြွညာနေတာမဟုတ်ဘူးလို့သူတို့ ပြောချင်တာပါပဲเนาะပြည့်ရှိရပါတော့ယတောစခောမေဘိက္ခွေအကျင်ခါမှစ၍အကျင်ခါမှစ၍ဆိုတာဘယ်ဟာလဲဆိုအဲ့ဒီကဆုံလားပြင်းရဲ့နောက်ဆုံးပစ္စည်းမယံရောက်တဲ့အချိန်ကစပြီဣမေတုစတုတုအရိယသစ္စေတွေ့လားဣမေတုစတုတုအရိယသစ္စေသူဤသစ္စာ၄ပါးတို့၌အေဝံ အခုပြောခဲ့တဲ့အတိုင်းတိပရိဝဒံအလွာသုံးလွာရှိသောဒွါဒတ္တကာရံအဲ့ဒါပုတ်ခွဲရင်ဒွါဒတ္တအာကာရံအချင်းရာ12ပါးရှိသောစတုသစ္ဆံသစ္ဆံ၄ပါးကိုယထာဘူတံဟုတ်တိုင်းမှန်စွာပါတော့ညာဏတတနံသိသောဉာဏ်သည်ပရိသုဒ္ဓံစင်ကြယ်သွားပြီတဲ့ဉာဏ်ကစင်ကြယ်သွားပြီဆိုတာဘာပြောတာလဲဆိုရင် ကိလေသာလုံးလုံးလက်ကြံမရှိတော့ဘူးလို့ပြောတာဒါဆိုရင်ဘယ်ဘယ်ညာကိုပြောတာလဲအရတ္တမညာရောက်သွားပြောတာနော်ဘာညာရောက်တာတော့စောစောပြောကြပြီသောတပတ္တိမညာရောက်တဲ့အခါမှာအဘယ်မௌချအဘယ်မျိုးစေ့ဖြစ်တဲ့ဒိဋ္ဌိနဲ့ဝိသိကိစ္စပေါ့ယရဏတုတ်လို့ဆိုရင်ဒိဋ္ဌိရဲ့ဝိသိကိစ္စရဲ့တက္ကာယဒိဋ္ဌိဝိသိကိစ္စသီလပတ္တ သီလပဒဆိုရဲဟိုကျင့်ဒီကျင့်နေဟာနေဆင်းရဲငြိမ်းရာလို့ဆိုတဲ့ရောင်ဝါးဝါအယူအဆတွေအကုန်လုံးငြိမ်းသွားတယ်ရောင်ဝါးဝါမဖြစ်တော့ဘူးလို့ပြောတာနော်အဲ့ဒီအစစ်မဲ့ရှိတယ်တဂရကံဆိုရင်လည်းပဲအကျဉ်းစားကာမဂုဏ်ခံစားလိုမှုတွေပဲငြိမ်းတယ်အနာဂံရောက်ရင်လည်းပဲအာယုံငါးပါးကာမဂုဏ်တရားခံစားလိုမှုတဏှာပဲငြိမ်းတယ်အရတမညာရောက်မှအကုန်ငြိမ်းတာနော်ယထာဘုဒ္ဓညာနဲ့တတနာ သူ့ဝိတုဒ္ဒံအလွန်စင်ကြယ်သားပြီဆိုတာအဲ့ဒီအကုန်လုံးငြိမ့်သွားပြီညစ်ကြီးတဲ့ကိလေသာတစ်ခုမှကိုမရှိတော့ဘူးတဲ့သူ့ဝိတုဒ္ဒံဟောတိအထာဟံဘိက္ခွေအထဆိုတာအဲ့ဒီအခါလို့ဆိုတာအထဆိုတာဘာလဲအထအဲ့ဒီအခါရောက်မှအဟံဆိုတဲ့ first person နေဒီကြမှာသုံးတယ်စောစောပိုင်းတရားသားဟောနေတော့ကမသုံးဘူးတထာဂတိနာလို့ပဲသုံးတယ်ခုတော့အဟံငါဗျာသည် ဘာလို့အဘိတံဗုဒ္ဓောတကယ်ကိုယ်တိုင်ထိုးထွင်းရင်သိပြီလို့ပစ္စဉာဏ်တွေဝန်ခံခဲ့တယ်ဘယ်မှာဝန်ခံဝန်ခံခဲ့တာဆိုရင်တတေဥကေလောကေတမာရကေတဲ့မန္နနဲ့တကွာသောနတ်လောကကြီးတစ်ခုလုံးအဲ့မဲ့ဒေဝသရာဟာနတ်ကောပြမာကောအကုန်ပါပါတယ်နော်နတ်ပြမာလောကကြီးတစ်ခုလုံးပြရတော့သတမနာပြမဏိယပဇာယ မဏဗြဟ္မဏတို့အပါဝင်ဖြစ်တဲ့လူလောကကြီးတစ်ခုလုံးကိုတဲ့မှာဘာလို့အနုတ္တရံတမသံမောဒိအဖိတံဗုဒ္ဓောတိအနုတ္တရဆိုတာအမျက်ဆုံးဖြစ်သောအတုမဲ့ဖြစ်သောလို့လည်းသုံးပါတယ်ဆရာကြီးဥရှိရအောင်ကတော့အနှိုင်းမဲ့ဖြစ်သောလို့သုံးပါအတုတပါပဲအတုမရှိတာနဲ့အနှိုင်းမရှိတာနဲ့အတုမရှိဆိုတဲ့စကားလုံးကသိယိုးနေပြီဆရာကြီးဥရှိအောင်သုံးရတော့အနှိုင်းမဲ့ဆိုတဲ့စကားလုံးလေးကဆန်းသစ်တယ်လို့လို့ဖြစ်နေတာပဲတုတာနဲ့နှိုင်းတာနဲ့ရှင်တာနဲ့ ခင်ဗျားတို့ကစကလုံးတက်ထပ်ပြီးတော့ထွင်ရင်အရှင်မဲ့ဖြစ်တော့လို့ပြောပြန်ပြောလို့ရပဲဒါပေမဲ့ရနဲ့ရေးတဲ့ရှင်တော့မဟုတ်ဘူးရပ်ပလက်နဲ့ရေးတဲ့ရှင်နှိုင်းရှင်စရာဘာမှမရှိတော့ဘူးလို့ပြောတာအဘိဓမ္မောတော့ဒီပိဿညာသိဝန်ခံခဲ့ပြီလို့ပြောတယ်နော်တပ်ပင်ညူတမန်တန်ဗုဒ္ဓဖြစ်ပြီလို့ဘုရားဝန်ခံကြောင်းပြောတာပါပဲအဲ့ဒါဆိုရင်ဒီဥစ္စာကဓမ္မစကြာအကြံဉာဏ်အပြင်တော့ ပြစ်တော်ပါပြီဘုရားဟောတဲ့စကားလုံးကအဲအဲ့ဒီဟာပါပဲเนาะဒါပေမဲ့ရှေ့ဆက်ပြီးတော့ဘာလို့ဘယ်လိုတွေ့လို့ဆိုရင်ညာပစ္စဝခဏဆိုတာဆင်ញင်တာညာနေစပါဏမေတတနာဥဒ္ဒပါတိမင်းငါဘုရားအာညာနေစဆင်ញင်တဲ့ဘာလို့ညာတိလီညာနေညာနေစတတနာတတနာဆင်ញင်သောညာနေစညာတိလီဥဒ္ဒပါတိဆိုတာ တင်ရှားဖြစ်ပြီးကိုယ့်ကိုယ်ဆင်ញင်လိုက်နိုင်ပြီဆင်ញင်သုံးသပ်ပြီးတော့ဆုံးဖြတ်ချက်ချလိုက်နိုင်ပြီလို့ပြောတာဘယ်လိုဆုံးဖြတ်ပြချက်ချလို့ဆိုရင်အာကုတ်ပါမေဝိမု ക്തി နော်မေငါဤဝိမု ക്തി အာယုံတို့ဤနှိစ္စလွှမ်းမိုးမှုအောက်မှလွတ်မြောက်ခြင်းသည် အာကုတ်ပါဆိုတာပျက်စီးခြင်းမရှိတော့ဘူးအာကုတ်ပါဆိုတာဘာလို့ပျက်စီးခြင်းမရှိတော့ဘူးဘယ်သူမှပျက်စီးလို့မရတော့ဘူး ဒါကတော့အရိယာနယ်တဲ့ရောက်ရင်သူ့အတိုင်းတာနဲ့သူတော့အကုပ္ပပါပဲသောတာပန်လောက်ဖြစ်ရင်လည်းပဲအဲ့ဒီသောတာပန်ပုဂ္ဂိုလ်ကို အပယ်ကြအောင်ဘယ်ကံစိုးမိုးမောင်ကမှလာပြီးတော့ဖြည့်စည်းလို့မရတော့ဘူးတက္ကရာကလောက်ရောက်ရင်လည်းပဲဒီကတော့ကာမဂုဏ်အကျဉ်းစားခံစားခြင်းလောက်အောင်ဘယ်တော့မှဖြည့်စည်းလို့မရတော့ဘူးအနာဂံလောက်ရောက်လို့ရှိရင်လည်းပဲအာယုံ၅ပါးလုံးအပေါ်မှာတတ်မဲ့သားရအောင်ဘယ်အာယုံကမှသူ့ကိုမထောက်ချက်နိုင်ဘူး အခုအရတမအရတဖို့ပေါက်ဘုရားကိုယ်တိုင်တော့ဘုရားဖြစ်တာဘုရားလည်းအရဟန္တပါပဲကျန်တဲ့ယန္တာကြီးလည်းအရဟန္တပါပဲဘုရားကတော့ကိုယ်တိုင်သိတာမလို့တမန်တန်ဗုဒ္ဓကိုယ်တိုင်လည်းလည်းသိတယ်သူများကိုလည်းဟောနိုင်တယ်အတိအဖြစ်တော့ကိုယ်တိုင်သိတာပါပဲเนาะအဲ့တော့အဲ့ဒီပုဂ္ဂိုလ်မှာခုနအာယုံ၅ပါးကာမဂုဏ်တရားတွေပဲအနှောက်အယှက်ကလွတ်မြောက်သွားမှုဝိမု ക്തി အကုတ်မှာဘယ်တော့မှမပြည့်စည်တော့ဘူးသူဒီလိုမြောက်ပုကိုလည်းပဲဘာဖြစ်တော့အကုတ်မှာဘယ်တော့မှမပြတ်တော့ဘူးဘာနဲ့မှပြည့်စည်လို့မရဘူးအမြဲတမ်းလွတ်မြောက်နေတယ်ဒီနောက်ဆုံးပြိဋိဘံပြုတဲ့အချိန်မှာဒီဝမ်းယောဂါကြီးနှိမ့်ဆက်တယ်ဒါပေမဲ့အဲ့ဒီနှိမ့်ဆက်တဲ့ဒဏ်ကြီးကြောင့်ဆင်းရဲกว่าလို့ခံစားရအောင်အဲ့ဒီယောဂါဘုရားကိုမနှိမ့်ဆက်နိုင်ဘူး ကျန်တဲ့ပုံကိုယ်တွေဘက်ကကြည့်ရင်တော့ဘုရားအစားတော်တော်ကြီးကိုယဉ်တုမနာဖြစ်ကောင်းဖြစ်နေမယ်ဖြစ်ပြီဘုရားကတော့ဒီဝမ်းယောဂါကိုသူစိတ်ဝင်စားဘူးသူစိတ်ဝင်စားတာကကုသိနာကိုယုံကိုရောက်သွားမယ်မသွားလို့မဖြစ်ဘူးအဲ့မှာဘုရားကိုယ်တိုင်ချွတ်မှကျွတ်မယ်ဆိုတဲ့သူပ္ပပရပိုက်ကလည်းအဲ့ဒီမှာရှင်းနေတာသူ့ကိုဘုရားကသူ့တာဝန်မကြေသေးလို့ရှင်ဇိမ်မခံတဲ့သဘောပဲเนาะနောက်တစ်ခုကတော့ထက္ကရာဆရာများကဖွင့်တာ တတန်းတို့ဖရားတွေကပြိဋိဘံပြုတဲ့အခါမှာဓာတ်တော်တွေကြံဖို့အဋိဌာန်တယ်ဓာတ်တော်တွေကကြံမယ်သူအသွေးသားတွေအကုန်လုံးကအလုံးခဲတယ်အဲ့ဒီကြံတဲ့အခါအခုသူသွားပြိဋိဘံပြုမှာကမန္လာမင်းလို့ဆိုတဲ့သူဒီမိုကရေစီအစောပိုင်းခေတ်ဦးနိုင်ငံတွေပဲသူတို့ကဥပဒေနဲ့အုပ်ချုပ်တာအာဏာနဲ့အုပ်ချုပ်တာမဟုတ်ဘူးအဲ့ဒီနိုင်ငံလေးကတိတ်ကျယ်ဝန်းတာမဟုတ်ဘူးဝေသာလီတို့ လက်စုဝီတို့အတူတူပဲတနွယ်တဲ့တမျိုးတည်းပဲဒီဝစီအုပ်ချုပ်ပုံတရားစီရင်ပုံတွေအတူတူပဲအင်အားသေးနိုင်ငံစစ်အင်အားကြီးနိုင်ငံမဟုတ်ဘူးအဲ့တော့သူတို့ကလည်းသူတို့ပိုင်တဲ့ထဲမှာဖျံပရိနိဗ္ဗာန်ပြုလို့ဒီတတ်တော်တွေကြံနေဆိုရင်သူတို့လည်းပေးချင်မှာမဟုတ်ဘူးဒါမှကြံတဲ့စစ်အင်အားကြီးနိုင်ငံခုနအစတတတ်တော်ပါတော့တခြားဝိရတုပါတော့လည်းပါခြင်းပါမှာပေါ့တခြားဘယင်တွေလည်းရှိပါတယ်သူတို့တဲ့ အဲ့ဒီလူတွေကလည်းနောက်ဆုံးဘာလေးပဲကြံကြံရအောင်တော့ယူမှာဆိုပြီးတော့သူတို့လာပြီးတော့လွတ်ကြမှာအဲ့လိုဆိုလို့ရှိရင်တလောကလုံးဒုက္ခညင်းအောင်လွတ်တဲ့ဖះရှင်ရဲ့နောက်ဆုံးပြိနိဗ္ဗာန်ပြုတ်ပွဲကသွေးချောင်းစီပွဲကြီးဖြစ်သွားမယ်အဲ့တော့အဲ့ဒါဆိုတော့အဲ့ဒီနေရာမှာကဒါအခြေအနေတွေအကုန်လုံးကတော့ဖန်တီးလာတာပေါ့နော်အဲ့ဒီမင်းတွေအကုန်လုံးပေါင်ချက်မှာရှိတဲ့မင်းတွေအကုန်လုံးကို ပညာသင်ပေးရတဲ့မင်းဆရာဘသူကတော့အဲ့ဒီပုံသားကြီးကြားဘူးလားဘသူရတော့ဟမ်ဒေါနာပုံသားရလားဟုတ်လိမ့်မယ်တင်ဦးဇင်းနာမည်မေ့ရင်တို့ငယ်တုန်းကလည်းမရင်းနှီးဘူးပြသူနေသူကလည်းကြောက်ဘာမှမလုပ်ဘူးတော့ဘာမှမလုပ်အဲ့ဒေါနာပုံသားကြီးရောက်နေတော့အဲ့လိုဖြစ်လို့ရှိရင် तू ကအကောင်လုံးကိုထိမ့်ပြီးတော့ စနစ်တကျဝေးမြပေးနိုင်မယ်အဲ့တော့လောကရဲ့အကျိုးကိုကြည့်တဲ့အခါအဲ့လောက်ပရိနိဗ္ဗာန်ပြုတ်ပြီးတဲ့နောက်ဆက်ဖြစ်မဲ့လောကရဲ့ဒုက္ခတွေအထိကြည့်တယ်အဲ့ဒါကိုမဟာကရုဏာလို့ခေါ်တယ်အဲ့တော့အဲ့ဒီရောက်အောင်သွားမှာပဲသူသူသွားကိုသွားခဲ့တယ်အဲ့တော့မငင်းညူဘူးအလွန်ဆိုးရတဲ့ယာတိဥဒုအလွန်ဆိုးရတဲ့ယောဂအရွယ်အပြည့်လည်းပဲအဆိုးဝါဆုံးလို့ဆိုတဲ့အသက် 80ပြည့်ကြီးเนาะဒါကတော့ဘုရားတို့ရဲ့ထုံးစံကအသက်တရားတမ်းပါဆိုရင်၅ကျိုး၄ကျိုးပဲနေရတဲ့ထုံးစံရှိတဲ့အတိုင်းအဲ့ဒီမှာနေပါတယ်အဲတချို့ကဒီအနန္တာကဒါတောင်းမှန်လိုက်လို့ရှိရင်အဲနောက်ထပ်ဆက်ပြီးတော့လည်းပဲနေနိုင်သေးတယ်လို့တို့တို့တွေ့တယ်ဘုရားလက်ထက်ကယဟန္တာတွေကဆိုအဲ့လိုတွေ့တယ်အဲ့တော့အာယုသင်္ခါရလွတ်ပြီဆိုတော့ငါအနန္တာကိုဘာလို့မတောင်းမှန်ရတာလဲဆိုပြီးတော့ ဝေဖန်ရှုံချတာတွေလည်းရှိတယ်လို့ပြောတယ်ဒါပုရုဇဉ်တွေကမဟုတ်ဘူးတကယ်ဒိဋ္ဌိကျယဟန္တာကြီးတွေကတန်ခါနာတင်မဲ့ယဟန္တာတွေကအနန္တကိုဆွဲချက်တင်တဲ့အခါမှာခုတ်ကိုမချင်းဒုတ်ကိုနဲ့စိုးရရှိပါတယ်တိတ်တိတ်ရေးမကြည့်ပါဘူးဒါအချက်လက်တွေကတော့မာကနာဆရာတော်ကြီးရဲ့စာအုပ်ထဲမှာတော့ပါပါတယ်ဒါပေမဲ့အဲ့ဒါနဲ့အဖြစ်တင်တယ်ဘာလို့ဆိုတော့တကယ်လို့သာတောင်းပန်ခဲ့ရင်ဆက်ပြီးတော့အသက်ရှင်အောင်မယ်လို့ထင်လို့တယ် အဲ့ဒါဖရာအကြောင်းနားမလဲတာပဲတနည်းအားဖြင့်ဆိုရင်တော့ဘောဓဝင်ဆက်ဆက်ကိုနားမလဲလို့ဘောဓဝင်နဲ့ဆက်ဆက်ကြည့်မယ်ဆိုဘယ်ဖရာမဆိုလက်ရှိလူတတန်းရဲ့ငါးဘုံဘုံလေးဘုံပဲဘသူကတောင်းမှန်တောင်းမှန်အနန္တကတောင်းမှန်တောင်းမှန်ရှိသမျှယန္တာတွေဘယ်လိုမှတောင်းမှန်တောင်းမှန်နတ်တွေပြမာတွေဘယ်လိုပဲတောင်းမှန်ပြီးတော့ဘယ်လိုဆေးဝါးရည်နဲ့ကုမယ်ဆိုဆိုအဲ့ဒီကဆုံလာပြီးနေတက်ပို့ပြီးတော့ဘုရားအသက်ရှင်ရဲ့နေကိုမနေဘူးဘာလို့တော့အဲ့ဒီနေ့မှာ အသက်80ပြည့်ပြီလွတ်သက်တမ်းရဲ့9ကြို4ကြိုပြည့်ပြီအဲရှင်းဖျားတို့ရဲ့ထုံးစံ9ကြို4ကြိုပြည့်တဲ့နေ့မှာပြိဋိဘံပြုတ်ကိုပြုတ်ရမှာပဲအဲ့ဒီနေ့ထိသွားတယ်လှုပ်ရှားရှိတာတွေနောက်ဆုံးလှုပ်ခဲ့တဲ့အပြင်သူမရှိတဲ့နောက်မှာဖြစ်မဲ့သရရိပေါ်မှာကြောက်ရမယ်ဒုက္ခပါငြင်းဖို့ပဲကိုသွားခဲ့တာတော့အဲဒီကုသနာယုံကိုအရောက်သွားပြီးတော့ပြိဋိဘံပြုတ်တယ်အဲ့ဒါကြောင့်အကုပ္ပမေဝိမု ക്തി ငါရဲ့ဒုက္ခကလွတ်မြောက်နေတယ်ဆိုတော့ဝိမု ക്തി ရတ္တကိုဘယ်လိုယောဂါဆိုဝေဒနာဆိုယာတိဥတုဇိုကမှလည်းအကုပ္ပါဖြတ်လို့မရဘူးဖြတ်လို့မရဘူးဘယ်လိုဆန့်ကျင်ဘက်ယန္တုတို့ကမှလည်းဖြတ်လို့မရဘူးဒေဝရကကြောင်မောင်းဆင်းတယ်လို့ဘာလို့အဲ့ဒါကြောင့်ဘုရားနောက်ဆုတ်သွားမယ်လို့မရှိဘူးနန္ဒဂိရိဆင်းတဲ့တိုက်လို့လဲသူ့အလုပ်ကိုဘယ်တော့မှနောက်ကိုမဆုတ်ဘူး ဘယ်ဟာမှသူ့ဟန်တားလို့ကောနောက်ဆက်လို့ကောမရဘူးအဲ့လိုမရနိုင်အောင်ဝိမု ക്തി ဟာတော့အာဝံအာယုံတို့ပဝန်းကျင်တို့ရဲ့နောက်ဆက်မှုကင်းတယ်သူရဲ့လွတ်မြောက်မှုဟာအဲကြောင့်တကယ်ကိုလွတ်မြောက်တယ်နော်အာကဘဝိမု ക്തി အယမန္တိမာဇာတိတဲ့အယံအခုဘဝအန္တိမာဇာတိနောက်ဆုံးဖြစ်ခြင်း နောက်ဆုံးဇာတိပဲတဲ့ဘာလို့လဲတဏှာကုန်ပြီဆိုရင်နောက်ထပ်ဇာတိမရှိတော့ဘူးအရင်ဘဝကတဏှာမကုန်တဲ့အတွက်ဒီဘဝမှာဖြစ်ခဲ့တဲ့ဇာတိကတော့မရဏမရောက်မရင်ဒုက္ခိသူသွားလိမ့်မယ်ဘုရားရှင်လည်းလူသက်တန်ရဲ့ခုနပြောတဲ့ငါကြိုလေးကြိုအထိသွားခဲ့မယ်ဒါပေမဲ့ဒါဟာနောက်ဆုံးပဲနောက်ထပ်သူ့မှာဇာတိမရှိတော့ဘူးဘာလို့တော့ဇာတိပဋိသန္ဓေနေခြင်းကိုပြတဲ့တဏှာမရှိတော့ဘူး အဲ့ဒါဘာဖြစ်လို့နတ္တိဒါနိပုဏ္ဏဘောဒါနိခုချိန်ကစပြီးတော့မေငါဘုရားအားပေါ့ပုဏ္ဏဘောတပံဘဝအတိဖြစ်เสียနတ္တိမရှိတော့ဘူးလို့အဲ့ဒီလိုဆင်ញင်ပြီးတော့သိပါတယ်တဲ့အဲ့ဒီမှာဓမ္မစကြာဘုရားဟောကတော့ဆုံးတယ်အဲ့ဒါကဒီဓမ္မစကြာကိုဖတ်ရင်ဘယ်ပိုင်းထိကဘာပြောချင်တာလို့ကိုယ့်ကိုယ်ကိုနည်းနည်းလေးသဘောပေါက်အောင်လို့အခုသာ အကြံဉာဏ်တကယ်တော့အသေးစိတ်တင်တာဟုတ်ပါဘူးဟိုရွတ်ဖတ်တဲ့အခါမှာစင်ញံနိုင်ယုံတော့ပါပဲအဲ့ဒါပို့ပြီးတော့နောက်တစ်ခါပြန်လေ့လာစရာရှိပါတယ်အခုလည်းပဲပြီးလို့ရှိရင်ဒီပါဠိကိုအစအဆုံးပဲဦးဇင်ပြန်ဖတ်ပြီးတော့တပတ်ရှင်းမြန်မာလိုလေးကြီးလည်းပြောပါမယ်အဲ့ဒီထဲမှာဟိုခက်စစ်သဘောမျိုးရှိရင်တော့ဟိုထပ်ပြီးတော့လည်းရှင်းပါဦးမယ်เนาะဓမ္မစကြာအခုထိတော့ဟို ဖះဟောဘက်ကရှင်းပြီကျန်တာပါဆိုတန်ခါနာတင်တွေကဒီဓမ္မစကြာတရားပွဲနဲ့ပတ်သက်တဲ့မှတ်ချက်လေးတွေရှိတယ်။ဘာလဲဆိုရှေ့ကဣမသမိန်စပနာဝေယကရဏသမိန်ဣမသမိန်စပနာဆိုတာအေးပါပဲ။ဝေယကရဏဆိုတာဂါထာမှာပါပဲနဲ့ဟောတဲ့ဘုရားတရားတွေကိုဝေယကရဏလို့ခေါ်တယ်နော်။ဝေယကရဏသမိန်ဂါထာမှာပါပဲဟောတဲ့ဝေယကရဏစင်းဝင်တဲ့ဒီ ဓမ္မစက်ကတုတ်ကိုလို့ပြောတာဣမသမိန်သဗ္ဗနာဝေယကရဏသမိန်ဒါတော့ဤဝေယကရဏစီရင်ဝင်တဲ့ဘာလို့ဤဓမ္မစက်ကပောရဏတုတ်ကိုဣမသမိန်သဗ္ဗနာဝေယကရဏသမိန်ပညာမာနေဟောတော်မူပြီးသည်ရှိတော်ပညာမာနသာပါဠိအသုံးအရာပစ္စုပန်ကာလဆိုပေအဲ့ဒီမှာဟောပြီးသွားပြီเนาะဒါပေမဲ့ဟောစေတွေကဒီညာနေဖြစ်နေတယ်လို့ မာနဆိုတဲ့ပစ္စုပန်ကာလနဲ့သုံးတယ်ပညာမာနေဟောပြီးသည်ရှိတော်ဟွာဟောတော်မူပြီးသည်ပြီးသည်အဆုံး၌ရှိရပါရောဣမရသမင်သမနာဝေရဏသွေပညာမာနေဟုတ်ပါဘူးတခုပြန်လေးရလေဘာလို့အယမနိမာဇာရိနတ္ထိဒါနိပုဏ္ဏဘောတိဣဒမောဇဘဂဝါအဲ့ဒီဣဒမောဇဘဂဝါဣဒံဤကဲ့သို့ဝါဤဆိုခဲ့ပြီးသည့်အတိုင်း ဘဂဝါမြတ်စွာဘုရားဒီအဝေါဇဟောတယ်ဘာဟောတာလို့ဆိုဒီဓမ္မစကြာတရားကိုဟောတယ်အတ္တမနာအတ္တမနာဆိုတာဝမ်းမြောက်တာအတ္တမနာဆိုတာဘာလို့ဝမ်းမြောက်တာပေဇဝကရာဘေခုပေဇဝကီမြရှိတဲ့ဘေခုတို့ကဝမ်းမြောက်တာเนาะဘာဝမ်းမြောက်တာတော့ဒီဓမ္မစကြာတရားကြီးကိုအစအဆုံးနာရလို့ဝမ်းမြောက်တာဝါဇုလမ်း မြားပြင်းတွေကဟောလိုက်တာတနေ့တပန်းထုံးနဲ့ကျွတ်တယ်ဆိုတော့ဝါဇုလပိကျော်ဟာတိကျရေးပါဟုတ်တယ်ပါဟုတ်ငလပြည့်နေရစာဟောတာပါလေးရက်နေမှာအဲ့ဒီတရားနေကုန်းချုပ်တယ်ဓမ္မစကြာငါးရက်နေကြတော့ဓမ္မစကြာနဲ့ပတ်သက်လို့သူတို့တကယ်သဘောပေါက်တာဟုတ်ရဲ့လားဆိုပြီးတော့ဖះအင်တာဗျူးလုပ်တယ်အဲ့အင်တာဗျူးလုပ်ကိုအနတ္တလက္ခဏာတုတ်လို့ခေါ်တယ်အဲ့ကြတော့ဖះကဟောတာမဟုတ်ဘူးငါပြောတဲ့သူပြောတာနဲ့နားလဲမလဲ ဒီအနေစာမမြဲတဲ့သဘောရှိလဲဆိုရင်အဲ့ဒါဒုက္ခခေါ်မလားဒုက္ခခေါ်မလားကွာအဲ့ဒါဒုက္ခပါအဲ့ဒါဒုက္ခကြီးဖြစ်နေအတ္တခေါ်မလားအနတ္တခေါ်မလားကွာအဲ့လိုမေးတာဒါလို့အနတ္တပါဗျအဲ့လိုဆိုရင်မင်းတို့ငါငါဥစ္စာလို့သိမ့်ပိုက်ဖို့လိုသလားမလိုဘူးလားကွာအဲ့ဒါဘုရားကအဲ့လိုလေးပဲပြောတယ်နောက်ကဘာမလိုတော့ပါဘူးဘုရားလို့တုံးတယ်အနတ္တလားတခြားလားလို့တော့မမေးဘူးအတ္တလားအနတ္တလားလို့မေးတာနော်တခြားတွေမပါပါဘူး ဒါပဲနတ္တလက္ခဏာတို့ကအဲ့လိုအင်တာဗျူးလုပ်တာပေါ့နော်အဲ့တော့ပညာမဏ္ဍဟောတော်မူတာရှိတော့ပိဿဝေကိဘေကုပိဿဝေကိငါတို့လိုရန်လို့နေအဘိနန္ဒုံဒီအဲ့ဒီကြမှာအဘိနန္ဒကျေနပ်စာလက်ခံကြကုန်ဤလို့ပြောတာအခုတန်းဆိုရင်တော့တရားဆုံးလို့ဓာတုခေါ်တာပါပဲဒါပေမဲ့ဓာတုကဒီတိုင်းခေါ်တာမဟုတ်ဘူးသူတို့ကိုယ်တိုင်ဟောတဲ့အတိုင်းသိလို့သူတို့ကိုယ်တိုင်အဲ့ဒီတရားရရတာကိုခံစားရမှာဘာလို့တော့ကောနော်ဓာတုခေါ်တာ အဲ့တော့အခုဒီဗမာပြည်မှာတရားတွေအဲ့တော့ဘာသိလို့ဓာတုခေါ်တာတော့ဆိုတော့ဆိုရင်သတိဆွဲလို့ဓာတုခေါ်တာပဲနော်ဘာလို့ဘာလို့ဓာတုခေါ်တာတော့သတိဆိုရင်ဓာတုခေါ်တာမှတခါတခါရေးစရာပါပဲဦးဇင်းတို့ဆရာတော်ကလည်းဓမ္မဂရိကတော်မုန်းတယ်ဘာသတိမှမသိဘူးကွာတဲ့မဗရာခမညာတားတယ်လင်ဆုံးနဲ့အဖေအမေပဲဆုံးတော့ လားစိတ်ကြောက်ဖြစ်ဖြစ်ကဝတ်လက်စလကြီးဖြစ်ပြီးနေတော့သတိဆိုတော့ဩကပါရဲ့ဆိုတော့အာတူပဲတဲ့သတိသာပါလို့ရှိရင်တော့အဲ့ဒါတက္ကမတရားယူတတ်တခါယူသွားနေတော့သတိဆိုလဲပါတော့သာဓုအဲ့လိုသာဓုခေါ်တာမဟုတ်ဘူးလို့ပြောတာနော်သူတို့ကတော့ကိုယ်တိုင်ကျင့်ရလို့ပါပြီနော်ဒါတော့ခွင့်နိုင်တယ်ဒီတဲ့သာဓုခေါ်ပြီးတော့မှရှင်းမပါလို့ဆိုရင်ဣမတမိန်စပန္နာ ဝိယကရဏသမီးရတဲ့အကျိုးတွေကိုပြောလိုက်မယ်နော်အေးဝိယကရဏမီးရဲ့ဓမ္မစကြာတရားကိုဟောပြီးတဲ့အခါမှာအာယတမတော်ကုဏိညတအရှင်ကုဏိညတာဝိရဇံဝိရဇံဆိုတာကိလေသာမြူကင်းတော်လို့ပြောတာဝိရဇံဘာတော့ကိလေသာမြူနော်ဝိတမလံဆိုတာလေကိလေသာအညစ်အကြေးကင်းတော်နော်ဒီဖုံးပိတ် ကာကွယ်တတ်တဲ့အတွက်ကြောင့်မြူနဲ့လည်းတူတယ်နော်စိတ်ကိုညစ်ကြေးစေတတ်တဲ့ကြောင့်အညစ်အကြေးနဲ့လည်းတူတယ်အဲ့ဒါတွေကင်းသွားတာကိုဝိရဇံကိလေသာမြူလည်းကင်းတော့ဝိတမလံကိလေသာအညစ်အကြေးလည်းကင်းတော့ပြတော့ဓမ္မစက်ခုတရားမျက်စိသည်ဥဒ္ဒဘာတိထင်ရှားဖြစ်ပြီးမျက်စိမှာတိမ်တလာတွေကင်းသွားပြီလို့ပြောတာညာမျက်စိမှာကိလေသာမြူဆိုတဲ့တိမ်တွေလည်း ရှိနေတဲ့ဒါကအပြင်ကအပြင်ဒိန်တွေပေါ့အတွဲမှာရေဒိန်ထိလဲမြစ်ချင်းတွေအဲ့ဒီအကုန်လုံးကင်းသွားတာပေါ့ဘာလို့ခေါ်တော့ဓမ္မစက္ခုတရားမျက်လုံးသည်ဥဒ္ဒပါတိထင်ရှားဖြစ်သွားပြီ တရားအတိရသွားတယ်လို့ပြောတာပါနော်ဘာရလို့ဘယ်လိုရလဲဆိုတော့ဘာရရှင်နော်ယံကိဉ္စီ သမုဒိယဓမ္မ ဟောကြားထဲမှာအဲ့ဒီပါဠိထဲမှာနတ်တွေအစဉ်စဉ်ကြွေးကြော်တဲ့အခန်းကြီးတစ်ခုလုံးကျမ်းနေလိမ့်မယ်နော်အဲအဲ့ဒါတွေကတော့သူတို့ကြွေးကြော်တာဖြစ်တယ်အခုဦးစင်းတို့သိဖို့လည်းမလိုဘူးဒါပေမဲ့ဓမ္မစကြာရဲ့အစွမ်းကိုဒါသံဃာနာတွေနေထည့်ထားတာပါပဲเนาะဘယ်နှက်ကကြွေးကြော်လို့ဘယ်အထိပြန်တာအဲ့ဒါတွေသိအရေးကြီးဘူးအရေးကြီးတာအခုထိဒီဓမ္မစကပေါ်ဏတုံသူတို့သိစရာကျင့်စရာလေ့လာစရာရှိနေပြီဆိုရင် နတ်တွေကြွကြော်လို့ပဲရှိရှိမကြွကြော်ပဲပဲရှိရှိရပါတယ်နော်အဲ့လိုပါတော့ဖြစ်တယ်အဲ့ဒါတွေကြော်လိုက်မှာပါတော့ဣမတမင်စမ္ပနာဝေယကရဏတမင်ဆိုတဲ့အပိုက်တွေတွေ့လားမသိဘူးအဲအဲ့ဒီတိုင်းပဲနော်အာသမတော်ကုဏ္ဏညတာအရှင်ကုဏ္ဏညဟာဝိရဇံကိလေသာ မြူမှောင်လဲကင်းသောဝိတမလံကိလေသာညစ်ပေမှုလဲကင်းသောဓမ္မစကုတရားမျက်လုံးသည်ဥဒ္ဒပါတိထင်ရှားဖြစ်ပြီး ဘယ်လိုဖြစ်တာလဲဆိုရင်ယံကိဉ္စီသုရိယဓမ္မတပ္ပန္တနိရောဓယံကိဉ္စီဘယ်လိုသင်္ခါရတရားမဆိုသမုဒိယဓမ္မအကြောင်းရှိလို့ဖြစ်လာတယ်တပ္ပန္တအဲ့ဒီအကြောင်းရှိလို့ဖြစ်လာတဲ့တရားဟူသည်မြသည်နိရောဓဓမ္မချုပ်ပြောက်သွားခြင်းသဘောရှိတယ်နောက်ဆုံးတော့ချုပ်ပြောက်သွားတာပဲ အဲ့တော့ဖြစ်တယ်ပြီးရင်ပြတ်သွားတယ်ဒီနှစ်ခုပဲလောကလောကီတရားတွေကို နောက်ဆုံးအတရင် ကောက်ချက်ချလိုက်လို့ရှိရင်အဲဒီတရားတွေပေါ်မှာသိစရာကနှစ်ခုပဲရှိတယ်။ဘာလဲဖြစ်လာတယ်ပြီးရင်ပြတ်သွားတယ်အဲ့တော့ဖြစ်ပြဖြစ်ပြနဲ့ပါဇက်ကရွတ်တာမဟုတ်ဘူးသူကရန်သိတာတကယ်သိတဲ့အတွက်ဘာဖြစ်တော့ဆိုရင်တကယ်သိရင်ဘယ်သူမှတတ်မဲ့စရာ မရှိတော့ဘူး ဒါကြောင့်ဒါဒုက္ခကိုဒုက္ခမှန်သိတာ ਨੇ အဲ့ဒီပုံမှာတွေ့တာတဲ့သမုဒိယကိုလည်းအလိုလိုပယ်ပြီးသားပဲเนาะအဲ့လိုသမုဒိယအပူပူပေးတတ်တဲ့ကိလေသာတွေရဲ့ဥဆောင်သမုဒိယတဏှာကိုပယ်လိုက်တာ ਨੇ အဲ့ကိလေသာအပူပေးငြိမ်းအေးမှုကလည်းအလိုလိုရောက်လာတာအဲ့တော့ပယ်တယ်ဆက်ရောက်တယ်အဲ့လိုဆက်ရောက်ပြီဆိုရင်ဆက်ရောက်တော့မက္ကသစ္စာကိုပွားခြင်းကိစ္စလည်းအလိုလိုပြင်းတယ် အဲ့တော့သိပဲစိုက်ပွားမှာအဓိကဘာလုပ်ရမှာလဲသိဖို့ပဲကြိုးစားမှာပယ်ဖို့မကြိုးစားနဲ့သိလာရင်ဘာဖြစ်တော့ပယ်သွားမယ်တရားရည်စွမ်းမဟုတ်ဘူးကိုယ်သိရည်စွမ်းဖြင့်ပယ်တယ်ဥပမာဦးဇင်းတို့ကိုယ်နဲ့မှာကြောက်စိမ့်တုံးလေးပဲတွေ့တယ်ပေါ့ကြောက်စိမ့်တုံးဒါမှမဟုတ်တကယ်အစစ်ပလဲလုံးလေးပဲတွေ့တွေ့ပရမညာပဲတွေ့တွေ့တွေ့လိုက်လို့ရှိရင်ဘာလုပ်လဲဘာလုပ်မလဲလို့ ဘာလို့ငေးနေတာတော့ဘာလို့မလဲသူ့တဲ့ငါကူအောင်ကောက်မှာပေါ့နော်ဘာလို့မလဲကောက်မှာပေါ့ဘာဖြစ်လို့လဲဒါလေးကလှဆင်လို့ရတယ်တန်ဖိုးရောင်းစားလို့ရတယ်တန်ဖိုးလည်းရှိတယ်အဲ့လိုသိထားတော့အဲ့လိုကောက်တယ်ပေါ့ဒါပေမဲ့ဒီဒဇက်ပိတ်မှာကြတဲ့ရေပူပေါင်းလေးဒဇက်မိတ်ကရေတဲ့ကိုတပေါက်တပေါက်ချင်းကြရင်ပူပေါင်းလေးတွေဖြစ်တယ်ဒါမှမဟုတ်ကလေးတွေဆက်ပြမုံနဲ့ဆော့ကစားတဲ့ပြီးတော့ပြောင်းတန်လေးနဲ့ မှုတ်တဲ့အခါမှာလည်းဘူပေါင်းလေးတွေတန်းစီပြီးတော့ထွက်နေတယ်အဲ့ဒါမလှဘူးလားလှတယ်ပလဲလုံးနဲ့အဲ့ဒါနဲ့ဘယ်ဟာလှတော့ပလဲလုံးကလှတယ်အဲ့ဒါဥပါဒံခေါ်တယ်နော်ဥပါဒံကပလဲပေါ်မှာတက်လို့တကယ်ရိုးရိုးလေးကြည့်လို့ရှိရင်ပလဲလုံးမှာတရောင်ပဲတွေ့မယ်အဲ့ဒီဘူပေါင်းလေးတွေမှာနေအောင်ရှိမှရှိတဲ့အယောင်အစုံလုံးကိုတွေ့နိုင်တယ်ဒီပြိုင်တဲ့ အဲ့ဒီရောင်စုံတွေ့နိုင်တာကပလဲလုံးနဲ့အဲ့ဒီရေဘူးပေါင်းနဲ့ဘယ်ဟာမှတွေ့နိုင်တော့ဘယ်ဟာပိုလှတော့စေရေဘူးပေါင်းပေါ်တာရေဘူးပေါင်းကပိုလှပြီရေဘူးပေါင်းကိုပိုလှတယ်လို့တောင်မထင်ဘူးဘာလို့လဲဒါလေးကခဏဖြစ်ပြီးတော့ခဏပြောက်သွားမှာပဲလို့အဲ့ဒီအသေးကခံလိုက်ပြီဆိုရင်တကယ်လှနေတာတောင်မှလှတယ်လို့တောင်ပြောခိုင်းလို့မရတော့ဘူးเนาะလူကျင်တဲ့လူရောတိမ့်ထားမဲ့လူရောမရှိတော့ဘူးဘာဖြစ်လို့လဲဒါပြတ်သွားမယ်ဆိုတာသိတာပဲ ဒီကလေးတွေကမှုတ်လိုက်တဲ့အကြောင်းကြောင့်ဖြစ်လာတာပြီးရင်ပြတ်သွားအဲ့တော့သင်္ခါရတရားတွေအကုန်လုံးအဲ့ဒီကလေးတွေဆော့ကစားတဲ့ပူပေါင်းလောက်မြင်သွားတာရံကင်းစီသမုဒယဓမ္မအဲ့ဒါဒီသင်္ခါရတရားတွေရဲ့အကြောင်းတရားတွေရဲ့ဆော့ကစားလိုက်တဲ့အကြောင်းကြောင့်ပေါ့နော်ဖြစ်လာတဲ့လေပူပေါင်းလေးတွေပါပဲသဗ္ဗန္တံအဲ့ဒါလေးတွေဟာနိရောဓဓမ္မကျတော့အကြာကြီးကြာနေတယ်လို့အောင်မယ်မဟုတ်ဘူး အပြည့်မှမှာဒီပဿနာဝိဟာစီမီတောက်လို့ပဲစီမီဖြောင်းနိုင်ရင်တိုင်းထွန်းထားတယ်တညာလုံးခံနေတယ်လို့အောင်းမိတာမဟုတ်ဘူးတဆင်းချင်းတဆင်းချင်းကုန်းတာတဆင်းချင်းတဆင်းချင်းဘာပြောလို့ကုန်းဒီတော့မှဒီရုပ်နာနေလဲခဏမစဲကုန်းတာဒါပေမဲ့အစ်စ်စ်ဖြစ်စတဲ့အားတွေကရှိနေတဲ့အတွက်ကြည့်လိုက်ရင်မနေ့ကခန္ဓာကိုယ်နဲ့ဒီခန္ဓာကိုယ်နဲ့အတူတူပဲလို့ထင်တာတကယ်တော့မတူဘူးတော်တော်များများလေးစောင့်ကြည့်တဲ့ခါကျတော့ မတူတဲ့အကြောင်းသူကတက်တည်တွေပြပါတယ်သပင်ကလည်းတက်တည်ပြပါတယ်မျိုးလုံးကလည်းတက်တည်ပြမယ်ခါးတွေနားတွေသွားတွေအထူးဖြင့်တော့ဒူးတွေကလည်းတက်တည်ပြပါလိမ့်မယ်ဒီကုလုံးတက်တည်ပြတာပါပဲเนาะဒါအပြင်းမင်းကလည်းပြပါတယ်အပြင်းမင်းကလည်းပြပါတယ်เนาะအဲတကယ်တော့ချုပ်ပြောက်ချီကြီးတယ်အဲ့ဒါကိုသိသွားပြီเนาะအကြောင်းတရားတွေပဲအထောက်အပံ့ကြောင့်ငါအသက်ရှင်နေတဲ့အသက်ရှင်နေတယ်လို့ထင်ပေမဲ့သင်္ခါရတရားမှန်သမျှဟာခဏမစဲပါတော့ဖြစ်ပြီးတော့ ပြည့်နေတာဒီဘယ်လို့သိသွားပြီဆိုရင်အဲ့ဒါတရားအသိပဲတဲ့။ဘာလို့ဆိုတော့အဲ့ဒါနဲ့ပတ်သက်လို့မတရားလို့ပြောတဲ့လောဘအစရှိတဲ့ကိလေသာတွေထပ်ပြီးတော့မဖြစ်တော့လို့เนาะသောတာပန်ပုဂ္ဂိုလ်ဟာလောဘကို အကုန်လုံးမပယ်နိုင်နေဘူးဆိုရင်အဲ့ဒီမဲ့ညာနဲ့နိဗ္ဗာန်ကိုအာရုံပြုနိုင်တဲ့အာရုံပြုနေတဲ့အခိုက်အတန့်မှာတော့ဘာကိတ္တသမကို မရှိဘူးရှိလို့ရှိရင်လည်းပဲနိဗ္ဗာန်ကိုမြင်လို့မရဘူးအဲအဲ့လိုသိတတ်ပါတယ် အဲ့လိုသိသွားတဲ့အခါကျတော့ပြသူကပြောလိုက်တာပေါ့ရှင်ကုဏ္ဏညာယံငယ်စေသမုဒိယဓမ္မတပ်ပန္တာနိရောဓဓမ္မတပြည့်တော့သဘောပေါက်လိုက်ပြီတဲ့အကြောင်းကြောင့်ဖြစ်တဲ့တရားတွေဟူသည်များချုပ်ပြောက်ခြင်းနဲ့နေကုန်းချုပ်သွားတာကြီးပါပဲလားဆိုတော့အဖះအဲ့ဒီမှာဖះမယ်ဝမ်းမသာဘူးမထင်နဲ့လက်ကုပ်မတိတာတက်မယ်ပဲအညာတိဝတ္တဘောကုဏ္ဏညောအညာတိဝတ္တဘောကုဏ္ဏညောအဲ့ဒီဝတ္တဆိုတဲ့ဟာ တိတ်ကိုစိတ်ထဲမှာကြည်ကြည်နက်နက်ကြီးဖြစ်တဲ့အခါမှာသုံးတာနော်ရံငယ်အထာခောဘဂဝါအထာခောအဲ့လိုရံငယ်စီသမုဒိယဓမ္မံတဗ္ဗနာနိရောဓဓမ္မံလို့ရှင်ကုဏညာကပြောလိုက်တဲ့အခါ၌နော်အထာခောဘဂဝါမြတ်စွာဘုရားကဘာလို့တော့ဆိုရင်ဣမံဥဒါနံဤဥဒန်းကိုဣမံဥဒါနံဘာလို့ဥဒန်းကိုဥဒါနေတိဆိုတာယဉ်ကျူးတယ်လို့သုံးပါတယ် နော်ဘာလို့လဲတော့ယဉ်ကျေးတယ်ပါဠိစာတွေတွေ့ဘူးလားမကြည့်ဘူးလားအကြည့်ကြည့်ကိုယ့်အကိုဖတ်တဲ့အခါကျတော့သဘောပေါက်လို့ဥဒန်းစကားဥဒန်းဆိုတာဘာဖြစ်လဲဆိုတော့ဥဒါနဆိုတဲ့ပါဠိပုဂ္ဂိုလ်သူ့ထင်္ဂရာဆရာတွေဖွင့်ပြတာကတော့ဥဒါနဆိုတာရှံတက်တာလို့ပြောတာလျံတက်တာလို့ဘောနော်ရှံတက်တာပါပဲပမာတယ်ဥဒါနဆိုတာဘာလို့ရှံတက်တယ်ယင်ထဲမှာဖြစ်ပေါ်လာတဲ့ပီတိသောမနတ္တတွေဟာယင်ထဲမှာတိမ့်ထားလို့ကိုမဆန့်လောက်အောင် အားကြီးတဲ့အတွက်ဗဇက်ကနေပြီးတော့ထွက်လာတာကိုဘာလို့ခေါ်တော့ဥဒါနာစကားဥဒန်းစကားလို့ခေါ်တယ်အမှန်ကတော့ပီတိသောမနတအားကြီးတဲ့အတွက်ယင်ထဲမှာဒီတိုင်းနေတိမ့်ထားတော့တိမ့်ထားနိုင်တော့အောင်ကိုမဆန့်တော့လို့ဗဇက်ကရှန်တက်သွားတဲ့စကားကို ပြောပါတယ်တဲ့ဘာလဲဆိုတော့အညာတိဝတ္တဘောကုဏ္ဏယော အဲ့ဒီဟိုခေတ်ကသလောကတွေကိုကြည်ကြော်ရင်သုံးတဲ့အသုံးပါပဲဗြဟ္မဏတွေများသောအားဖြင့်ပို့သုံးပါတယ်ဟောအိုးအချင်းတို့လို့မြန်မာပြပါတယ်အဲဒီဒီမှာလဲအိုးနတ်လူပြမာအပေါင်းတို့နော်ကုဏညာကုဏညာသည်အညာတိဝတ္တတိသွားပြီဟေးလို့ကြွေးကြော်တာနော်ဗမာလိုပြောမယ်ဆိုအညာတိဝတ္တကုဏညောကုဏညာတယောက်တော့ဖြင့်တိသွားပြီအဲ့လိုပြောလိုက်တာဘာလို့လဲဆိုတော့ဒီလို ဝေနည်းရင်သိအောင်တရားဟောဖို့သူလေးသိခြင်းနဲ့ကဘာသိကျင့်ခဲ့တဲ့ဒီပစ္စုပန်ဘဝမှာလည်း6နှစ်လောက်ဒီအပင်မမှန်ခံကျင့်ခဲ့ရတယ်အဲ့ဒီကမှအမားကိုပယ်လံပြီးတော့အမှန်ကိုလမ်းကိုလိုက်ခဲ့တာအဲ့ဒါအာဇာနည်လေးရဲ့တတ္တိပဲနော်အမားကိုအမှန်မှန်သိတယ်သိပြီးတော့ဘာလို့ပယ်လံရဲတယ်အဲ့ဒါဘုရားအမှားလို့ဒီဓမ္မစကြာကိုလေးကိုကြည့်ပြီးတော့ဒီဦးဇင်းတို့ နိကေသင်္နန်းစလုပ်ခဲ့တဲ့ရှင်ဟရိသဝန်သားကဒီကိစ္စပေါ်ပေါ်ပေါ်လေးမထင်ပါနဲ့အာဇာနည်ဆိုရဲ့တတ္တိဘာလို့လောကထဲမှာသူကကန်းထကြပြားလေးကြပြားလေးရေးတယ်ဗျအဲလူတိုင်းလူတိုင်းကိုပိတ်ပင်တားဆီးနေတာခဲလေးချက်နဲ့ပိတ်တယ်တဲ့ဘာဘာနဲ့ပိတ်တော့ခဲလေးချက်နဲ့ပိတ်တယ်ခဲသာမိပြီးတော့ဒုက္ခခံနေရတယ်လို့ပြောတာပေါ့ဟိုခဲကိုဗမာစကားနဲ့ပြောရင်ခဲလို့တန်ထွက်ပါပဲ ခဲပါပဲမှာတော့ဘာလဲဆိုတော့သူကပြားလေးကတော့မှားမှန်အဖြစ်စစ်စစ်ပြီးခဲတုံဟဲ့လေမှားမှန်အဖြစ်စစ်ပြီးခဲတုံအဲ့ဒါဘာပြောလဲအမှားနဲ့အမှန်ပေါ်စစ်ဆေးဖို့လေအတော့ခဲရင်းတဲ့ကိစ္စတွေကျန်တဲ့တာမန်ပုံကိုယ်တွေမပြောနဲ့ဦးဇင်းတို့ဖះလောင်းတော့ဒီပင်လင်ဥရဝလာတော်ထဲမှာ6နှစ်လောက်ဒီအမှားနဲ့အမှန်ကိုမစစ်စစ်ဘူး သူတို့ဓာတ်တွေကျင့်ရင်ငါလည်းကျင့်မယ်သူတို့ကျင့်တော့လိုက်ပြီးတော့စံကျင်ချိုးနေအောင်ကျင့်နေရတာနောက်ဆုံးသေတော့မဲ့ဇဲဇဲလောက်နေပါရောက်သွားတော့မှဟာအခုလိုက်နေတဲ့အတ္တကိလမတာကျင့်စဉ်ကြီးကအမှားပဲအဲ့ဒါဆိုရင်အမှန်ကဘာဖြစ်မလဲကျွန်တော်ဟိုငါလဲတွင်မင်္ဂလာခပြီးတော်ကြီးလှုပ်တုံးကလိုက်သွားရင်တပြေပင်ရိတ်မှာ နေပြီးတော့အထုတ်ခဲ့ပြီးတယ်ဘာလို့အာနာပါနကအစရှိတဲ့လမ်းကလမ်းမှန်ဖြစ်မလာပဲလို့အဲ့လိုစစ်စစ်တာအဲ့ဒီရောက်မှစစ်စစ်တာအတော့ခဲရင်တာဒါကြောင့်မှန်မှန်ဖြစ်စစ်ပြီးခဲတော့တချို့စစ်စစ်တာရှိတယ်တွက်ချင်မကြိုက်လို့တခြားပုံကိုယ်တွေလည်းပဲတို့ဒီအချင်းကြီးကတော့ကျင့်စလို့သာကျင့်တာကွာဘာမှလည်းဖြစ်ပါဘူးဟုတ်မှဟုတ်ရလားလို့တော့ဘယ်လိုစစ်စစ်တဲ့အထိရှိရင်လဲရှိနိုင်တယ် ဒါပေမဲ့ဒါအမှားပဲဒါအမှန်ပဲလို့ဝေခွဲလို့တော့အဲ့တော့တော်တော်ခဲရတယ်ဒါကြောင့်ဒုတိယပိုက်ကမှားအမှန်ဝေပန်တိခဲတုံအဲ့လေနားထောင်ကောင်းအောင်လို့ပြောတာမဟုတ်ဘူးခင်ဗျားတို့မှတ်ရှင်လည်းမှတ်ထားအောင်မမှတ်ဖက်နဲ့ရပါပြီဗျာဆိုပြီးရင်ပြန်ပြောမှာအကုန်လုံးပြိုင်လို့ဆိုပြရမှာเนาะပထမအပိုက်ကပါတယ် မှားမှန်အဖြစ်စစ်ပြီခဲ့တော့ဒုတိယကမှားအမှန်ဝေဖန်တည်ခဲ့တယ်စီစစ်ပေမဲ့ဒါအမှားပဲဒါမှန်ပဲလို့ဝေဖန်တည်ခဲ့ပါတယ်တဲ့အဲ့ဒါချို့သိတယ်ဒါကအမှားကြီးပဲဘယ်ဟာအမှန်ပဲလို့တချို့သိတယ်တဲ့အခုဗမာပြားကြီးလည်းသိတယ်မလားဘယ်လိုပုံစံနဲ့ဘယ်လိုဟာကအမှန်ဘယ်လိုကြီးဖြစ်နေတာတော့အမှားပဲလို့မသိဘူးလားဆိုတော့သိပါတယ်အကုန်လုံးတော့ဒီပါသိပါပါ သိပေမဲ့နောက်ထပ်ကဲတစ်လုံးရှိတယ်မှန်မှန်ဝေခွဲပြောခဲပြီတော့မှန်မှန်ဝေခွဲပြောခဲပြီတော့အမှားနဲ့အမှန်သိတောင်မှာတဲ့ဒါအမှားပဲဒါအမှန်ပဲလို့ဝေခွဲပြီးတော့ပြောဖို့လေတချို့ခဲရင်နေရောတဲ့အဲ့တော့ဘုရားကခေကတကဘာလုံးနဲ့ဆိုင်ရင်တော့တချို့ပါပဲ ဗမာပြည်နောက်နဲ့ဆိုင်တော့ယာနှုံးပြေခဲပါတယ်ခဲရုံပဲကူကြီးအမှားနဲ့အမှန်ကိုမသိဘူးလားသိတယ်ပြောရလားဆိုတော့အဲ့တော့မောင်းဝံဝေခွဲပြောခဲ့ပြီတော့တချို့ကအဲ့ဒါဒါအမှားကြီးกว่าဒါအမှအမှန်လို့ပြောတော့ပြောတယ်တဲ့ဒါပေမဲ့နောက်ဆုံးခဲတာပါအမှန်နံအမှန်ကျင့်ခဲတော့ဟုတ်လားအမှန်လမ်း အမှန်ကျင့်ခဲ့တော့အမှန်လားဆိုအမှားကိုပယ်လှန်ပြီးတော့အမှန်ကိုလက်ခံကျင့်ဖို့လဲခဲပါတယ်အဲ့တော့ခဲလေးချက်ခေါ်တယ်ဘာတော့မှားမှန်အဖြစ်စစ်ပြီးခဲတော့မှားအမှန်ဝေဖန်တိခဲတော့မှားမှန်ဝေခွဲ ပြောခဲ့ပြီးတော့အမှားလားအမှန်ကျင့်ခဲ့တော့ဘယ်လိုပုံကိုပါလဲမလုံးလို့ဒီလိုပုံကိုတွေက လိုက်မစင်စားနဲ့အဲ့ခဲလေးချက်နဲ့အပြစ်ခံပြီးတော့လဲရတာကျွတ်တို့ပမာပြည်သားတွေပါပဲအခုဒီတစ္ဆာလေးပါအလွာဆန်သမားပြီးပြီတဏှာရပြည့်သွားပြီနောက်ကြမှာကျန်တာဆက်ရအောင်နော်အဲ့ဒီလေးချက်လေးကိုတော့ရရင်တော့ကောင်းတယ်အရာထဲမှာလည်းဒီတိုင်းပဲလူလောကကြီးတစ်ခုလုံးရီမန်းချက်ပန်းတိုင်မရောက်တာဟုတ်တည်းဗျာအဲ့ဒီခဲလေးချက်နဲ့ပိတ်မိတာပဲရရင်နော် အဆုံးမခံနိုင်ပါဘူးနော်နောက်တစ်ခါကဲဝိုင်တနားပြပါ